ဒီနေ့တန်တနာတော်နှစ်2560ခုနှစ်ကိုဇာတိဂရီ1398ခုနှစ်နေရလာဇန်21ရက်ခရစ်နှစ်2016ခုဇွန်လ16ရက်ကြာသာတိနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်စီပါစပရင်းမြို့မင်္ဂလာရမကျောင်းတည်ဒီအတွင်း၌ ရှင်မင်းဝန်ဆရာတော်ဤအချိန်ကြီးမာစီတတိတထေဝိပဿနာတရားဆယ်ရစကံပွဲမှာမာတိကဝိပဿနာတရားတို့ကိုချိန်ပြည့်ပြည့်တည်တည်ယူဆပွားများအားထုတ်ကြတဲ့ယောဂီတော်စင်များနဲ့တရားလူလာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပြီးမှာတော့အရိယာစံအိမ်တရားတို့ တရားတော်နဲ့ပရိယာစံဟိတရားတော်ပါဗျာပရိယာစံဟိတရားတော်ဝိတော်မူကြပြီးဖြစ်တဲ့ကောကတံဘောလဂုကတ္တမအစရှိတဲ့ဘုရားရှင်များနဲ့ဘုရားရှင်ရဲ့တတိတာဘုဒ္ဓဘာသာကရကနာဂယဟနာရိယတရိယပုဂ္ဂိုလ်များနောက်ပြီးတော့ဘောရမဘုန်းတော်မူကြီးဖြစ်တဲ့ဘောရမဗုဒ္ဓဘောရမဗုဒ္ဓနဲ့ တရားရှင်ဤပြည်သားဖြစ်တဲ့သောတာပန်တရားကအနာဂံယန္တာရိယပုဂ္ဂိုလ်များဝိနမလျဖြစ်တဲ့ရိမတိယမြတ်စွာဘုရားနှင့်တရားရှင်ဤပြည်သားအရိယပုဂ္ဂိုလ်များဖြစ်ကြတဲ့သောတာပန်တရားကအနာဂံယန္တာရိယပုဂ္ဂိုလ်များဤအရိယစံအိမ်တရားကိုများနဲ့ပဲအမြဲတမ်းနေထိုင်တော်မူတော်ကြတယ် နေထိုင်တော်မူပြီးနေထိုင်စေနေထိုင်ကြလက်တံဒီရိယာဆိုင်တရားတော်ကြီးရဲ့မှာဆိုတော့အရိယာစာရင်းဆိုတော့အရိယာပုဂ္ဂိုလ်များနေကြတယ်ဆိုတော့လောဘဒေါသစတဲ့ကိလေသာတွေဒီကိလေသာတွေမဝင်နိုင်တော့လုံခြုံတာပေါ့အဲဒီလောဘဒေါသမောဟစတဲ့ကိလေသာတွေအမြဲတမ်းဥဒ္ဓဟော အဝင်ခံရတဲ့ဘုရားကိုကြီးတွေဘုဒ္ဓဇင်နေနေကြတော့အမြဲတမ်းဘုဒ္ဓဇင်ပုဂ္ဂိုလ်ကိုလိုချင်တာတွေမပြည့်စုံလို့လည်းပဲဆင်းရဲမလိုချင်တာတွေပြည့်စုံရတော့လည်းဆင်းရဲနောက်ပြီးတော့နေ့စဉ်နေ့စဉ်နေအားဖြင့်မိမိမိသားစုစားရည်နေရည်ဝေရည်ကျမ်းမာရည်ဒါတွေအတွက်ရှာဖွေနေရတဲ့ဒုက္ခတွေနောက်ပြီးတော့ အိုဒုက္ခနာဒုက္ခဒီဒုက္ခတွေဒီတရားတွေကဘုရားတို့ပုထုဇဉ်တွေရဲ့နေအိမ်မှာနေကြရတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့အပယ်စင်းနဲ့လည်းပဲမလုံးနိုင်သေးဘူးမလုံးကြုံဘူးပေါ့။ဒါကြီးကပုဂ္ဂိုလ်များရဲ့နေအိမ်ကြတော့လုံခြုံသွားပြီ။ဘယ်ဆင်းရဲတွေလွတ်သွားပြီ။အဘယ်ဆင်းရဲတွေလည်းလွတ်သွားပြီ။ခန္ဓာဆင်းရဲ၊သံဃာဆင်းရဲတွေလည်းပဲလွတ်မြောက်သွားပြီ ဒါကြောင့်မို့ဘုန်းကြီးတို့ဒီမင်္ဂလာရမအကြောင်းတဲ့ဒီအတွင်းမှာကျင့်ပပြီးတော့နေတဲ့မာတိဋ္ဌဝိပဿနာတရားတွေကိုခြေပြည့်ကျူးစာအထုတ်ပြီးတော့နေကြတဲ့ပုဂ္ဂိုလ်များမှာတော့မိမိအထုတ်နေတဲ့ချိန်ပိုင်းလေးအတွင်းမှာအရိယာလိုစာရင်ထဲမှာနေဝင်ရနေကြတယ် အရိယာဇာရင်ထဲမှာအရိယာဝါဒတရားတော်တိုင်လိုက်နာပြီးတော့နေထိုင်ရင်အဲ့ဒီပုဂ္ဂိုလ်ဟာတဏှာရင်လိုက်နာပြီးတော့ကျင့်သုံးနိုင်ရင်တဏှာရင်အရိယာဇာရင်ထဲမှာနေခွင့်ရနဏာရင်ကျင့်သုံးနိုင်ရင်နဏာရင်နေခွင့်ရတရေလုံးဒီမှာတတိဥသိတဲ့စေကလေးနဲ့တတိဆောက်ရှောက်လေးထားပြီးတော့ခန္ဓာညာဆိုင်ပြီးပုံကအာယုန်လေးထိုင်ရင်ရာရင်သွားရင်လျှောက်ရင် အမူအရာတိုင်းအမူအရာတိုင်းကိုတတိစောင့်ရှောက်နေထားပြီးတော့ရှုမှတ်ပွားများအားထုတ်နေလို့ရှိရင်တရေလုံးဘိညာဆိုင်နဲ့နေမှုများတော့ဒါကြောင့်အရိယာဆိုင်တရားတော်ကြီးကိုဘုရားရှင်တိုင်းအရိယာပုဂ္ဂိုလ်တိုင်းဒီတရားတော်တွေနဲ့နေထိုင်သွားကြတဲ့အချိန်မှာဘုန်းကြီးတို့တက္ကလေးဒိနာစိတ္တတာတတိစောင့်ရှောက်လေးထားရမယ်ဆိုတဲ့အရိယာဝါဒတရားတစ်ပါးပြီးသွားပြီ နောက်မိရ၄ပါးဆိုတာဒီမှာကြောင့်စိတ်ပစ္စည်း၄ပါးနဲ့မိရတိက္ကံတဲ့နာတွေကိုသိခံရတာလည်းမိရရှောင်းအဲ့ဒီပြည့်မဲ့ရေးတွေကိုရှောင်ရတာလည်းမိရပဲပယ်တဲ့ပယ်တဲ့တရားတွေကိုပယ်ပယ်ထားတာလည်းပဲမိရအဲ့ဒီမိရ၄ပါးကိုအမိပြုပြီးတော့တတိအဆောင်ရှောက်လေးနဲ့နေရမယ်ကိုကြီးမနေ့ကပြောခဲ့ အဲဒီလိုတတိဆောက်ရှောက်လေးအမြဲတမ်းရှိနေရင်အဲဒီမှာမိမိတို့ကိုဒီမှာတရားအထုတ်ရမှာတမာရီတရားတွေမဖြစ်အောင်ဝိပဿနာဉာဏ်တွေမဖြစ်အောင်တားဆီးတတ်တဲ့နိဝရဏတရား၅ပါးပါတရား၅ပါးနိဝရဏတရား၅ပါးပါဗျာအဲဒီနိဝရဏတရား၅ပါးကိုပယ်ရမယ် ပရိယာစာရင်နဲ့နေမဲ့ပုဂ္ဂိုလ်ဟာနိဝရဏတရားနိဝရဏတရား၅ပါးကိုပြရတယ်ဆိုတော့မနေ့ကနှစ်ပါးပြီးသွားပြီနှစ်ပါးပြီးသွားပြီကာမိသန္တနိဝရဏရေယာပါဒနိဝရဏရေဒီနှစ်ပါးပြီးသွားပြီအဲ့ဒါလေးကိုဘုန်းကြီးတို့မနေ့ကစံပုံလေးပြီးခဲ့တယ်အဲ့ဒီစံပုံလေးကိုပြန်ဆိုတော့ဘောနော်နှစ်တဲ့လူချင်းနှစ်တဲ့လူချင်း က်လေအလျင်ပယ်ပြောက်လေနှစ်သက်လိုခြင်းနှစ်သက်လိုခြင်းကျွေးညီတင်ကျွေးညီတင်အလျင်ပယ်ပြောက်လေအလျင်ပယ်ပြောက်လေစိတ်ပြည့်စိတ်ဆိုးစိတ်ပြည့်စိတ်ဆိုးယောဂမျိုးယောဂမျိုးနေချိုးပယ်ပြောက်လေနေချိုးပယ်ပြောက်လေစိတ်ပြည့်စိတ်ဆိုးစိတ်ပြည့်စိတ်ဆိုးယောဂမျိုးယောဂမျိုး နေချိုးပဲဖြောင်းလေနေချိုးပဲဖြောင်းလေဒီဒီကမိစ္ဆန္ဒနိဝရဏရေပြပါရနိဝရဏအဲ့ဒီနိဝရဏတရားတွေကိုပယ်ပုံနေဘုန်းကြီးမနည်းကဟောခဲ့ပြီးပြီအထူးသာရကလေးကြီးပြန်ပြီးတော့ဘုန်းကြီးတို့ဟောခဲ့ပြီးဒီကနေ့ဘုန်းကြီးတို့ဌိနမိတ်တာနိဝရဏပါနိဝရဏနဲ့ဌိနမိတ်တာနိဝရဏပါဗျာဒါကြောင့်မို့ဌိနမိတ်တာဗဟိနာဟောတိ ထိဏမိဒဆိုတဲ့အိတ်ချင်းငိုင်းငြင်းမှုဆိုတဲ့ထိဏမိဒနိဝရဏတရားကိုလည်းပဲပဟိနံတရားမျိုးထိဏမိဒဆိုတာကထိဏကအိတ်ချင်းနာမိဒကရင်းရည်တာထိဏမိဒဆိုတာကတော့အိတ်ချင်းငိုင်းငြင်းပြီးတော့ပြင်းရည်နေတဲ့ပုဂ္ဂိုလ်များအဲလိုပြင်းရည်နေပြီဆိုရင်မိမိရှုမှတ်မြဲဖြစ်တဲ့ ရုပ်ထံတရားတွေကိုရှုနိုင်သေးရဲ့လားမရှုနိုင်ဘူး။သီလမိတာဝင်နေပြီဆိုတဲ့ပုဂ္ဂိုလ်အဲ့ဒီသီလမိတာဝင်နေပြီဆိုရင်တဆတ်ဆတ်နဲ့အိပ်ပျော်နေတဲ့ပုဂ္ဂိုလ်အိမ်ငယ်နေတဲ့ပုဂ္ဂိုလ်အဲ့လိုဆိုရင်ကိုရှုမှတ်ရမယ်အမှန်တရားတွေကိုလွတ်နေပြီ။ဒီလိုလွတ်နေပြီဆိုတဲ့ကမမှတ်နိုင်ရင်တမာရီရောရအောင်မလား။မရပါဗျာ သမာဓိမှမရရင်ဝိပဿနာဉာဏ်ရောဖြစ်ပါမလားမဖြစ်ပါဗျာဝိပဿနာဉာဏ်မှမဖြစ်ရင်မဉာဏ်ပူဉာဏ်နိဗ္ဗာန်ရပါမလားမရပါဗျာဒါကြောင့်ဒီဌိနမိတ်တာဆိုရင်မနေပြင်းရမှုဆိုရဲဒီဌိနမိတ်တာတရားကိုလက်ခံရမှာလားပယ်ရမှာပယ်ရမှာပါဗျာဒီဌိနမိတ်တာတရားကိုဘုန်းကြီးတို့ပယ်ရမယ်ဒီဌိနမိတ်တာကိုဘုန်းကြီးတို့ဘာနဲ့ဥမာမိတ်တာလဲဆိုတော့ အချို့အနောက်ခံရတဲ့ပုဂ္ဂိုလ်နဲ့တူတယ်အချို့နောက်ခံရတဲ့ပုဂ္ဂိုလ်ကြီးဟာမိမိတို့အကျဉ်းချခံရတဲ့ပုဂ္ဂိုလ်ကြီးထောင်ချခံရတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးဟာပြင်လောကရဲ့အကြောင်းကိုဘာမှမသိတော့အဲ့ဒီလိုပဲရှင်းနမိတ်တာဝင်နေတဲ့ပုဂ္ဂိုလ်ဟာလေဒီယုံသဘောနဲ့သဘောအဖြစ်ဖြစ်သဘောကြီးသိနိုင်ပါဦးမလားမသိနိုင်ပါဗျာသိနိုင်ပါဘူးတော့လည်းတချို့ တရားရှုမှတ်နေတယ်တရားရှုမှတ်ရင်ကနေပြီးတော့ချိုယောဂီပုဂ္ဂိုလ်ငတ်နေဒါပေမဲ့သူလျှောက်တဲ့ကံလည်းကြတော့ကောင်းတာငတ်နေတာပါလေသူအိတ်မပြောပါဘူးသူကပြောတယ်ကောင်းတာငတ်နေတယ်သူအိတ်မပြောပါဘူးပြီးနေပါလေလို့ပြောပါတယ်တကယ်တော့တိနေရင်ကတော့အားလုံးဟာတတိရှိနေတဲ့အတွက်ကြောင့်မို့အဲ့ဒီမှာတိနေတိနေရင်ကောင်းလေးကိုလည်းတေရမမလေးပြန်ထား ဒီကောင်းကအောက်ကိုစိုက်ကြနေပြီဆိုရင်ဝင်နေထွက်နေဟာဒီမှာကောင်းပြနေတဲ့အတွက်ကြောင့်ဝါမရှိကြအောင်မရောက်တော့အစားအဆုံးမရောက်တော့အဲ့ဒီမှာရှင်မှုဆိုင်မှုမှလည်းခက်ခဲဖြစ်သွားတယ်ဒါကြောင့်ကောင်းလေးကိုတည်တယ်မှမှတာအိမ်မဲ့ဘူးဆိုပြီးကောင်းလေးကိုတည်တယ်မှမှတာတည်တယ်မှမှတာပြီးတော့ဒီမှာရှုစိတ်ကြီးကလေးကမိမိဝမ်းမိုက်တဲ့ချက်တိုင်းနေရာလေးကိုသေချာရှုကြည့်နေတာအဲ့လိုသေချာလေးကြည့်နေရင်ဒီပေါ်မှာစိတ်ကလေးနေပြီဆိုရင်အမှန်တည်းသိနေ အဲ့လိုစိတ်ကလေးနေပြီဆိုရင်လည်းဒီပုံမှာရှုမှတ်နေမြဲနေရင်လည်းထိနာမိတာဆိုရယ်အချင်းငန်းကြီးမှုလေပြင်းရမှုလေဝန်နိုင်သေးရလားဝန်နိုင်ပါဗျာတော့ဘလို့မှဝန်နိုင်တော့အဲ့ဒီလိုတကယ်လို့မိမိကရှုမှတ်နေတဲ့ထဲကဒီထိနာမိတာအချင်းနဲ့ဓမ္မမို့ပြင်းတယ်ရှုမှတ်ရမှာလို့ပြင်းတယ် တရားရှုမှတ်ရမှလည်းပြင်းတယ်တရားနာရမှလည်းပြင်းတယ်ကုသကောင်းမှုပြုရမှလည်းပြင်းတယ်ဒီချိနာမိတာနဲ့စတယ်ထိုင်းမိုင်းပြင်းရမှုဆိုတာတော့ချိနာဆိုတာထိုင်းမိုင်းတာမိရဆိုတာပြင်းရတာထိုင်းမိုင်းပြင်းရမှုအဲလိုထိုင်းမိုင်းပြင်းရနေပြီဆိုရင်ဒီပုဂ္ဂိုလ်ကကုသလုပ်ငန်းတွေဒါနာကောင်းမှုတွေစက်လို့လည်းပဲသူလုပ်ချင်ဒီလာကောင်းမှုနဲ့စက်လို့လည်းပဲသူဆောင်ခင်းရတော့တရားနာဖို့ဆိုရင်လည်းပဲသူပြင်းရနေတယ်မနာကျင်တော့ အထူးအဖြင့်ခုလိုဝိပဿနာဘာဝနာတရားတွေပေါ်များအထုပ်ဖို့ဆိုတော့ပို့ပြီးတော့တောင်းသူ့မှာခက်ခဲရှိသွားတယ်။ဒါကြောင့်ဒီပြင်းရတဲ့ပုဂ္ဂိုလ်များဘလို့မှဒါနကောင်းမှုကုသိုလ်လည်းမဖြစ်နိုင်၊သီလကုသိုလ်လည်းမရနိုင်။သမထဘာဝနာဆိုတဲ့ဝိပဿနာဘာဝနာကုသိုလ်တွေရောရနိုင်သေးရဲ့လား။မရနိုင်ပါဗျာ။မရနိုင်လို့တခါတည်းမှလည်းမိမိတို့ဒီမှာတရားဒီတာတွေမှာဝင်လာတာရှိပါတယ် တရားရိပ်တံမှာဝင်လာပြီးတော့ရိပ်တံရောက်တဲ့အခါကလည်းကြတော့ဒီတရားအထုရမယ်ရှင်တွေကိုသူပြင်းခြံကျင်ကြတာတော့လေနောက်ကဓမ္မယုတ်တက်တဲ့နောက်ဆုံးတရားဖြုတ်ပြီးဆိုရင်ရှိဆုံးကစင်းအဲ့ဒီလိုအချိန်မူတည်းကနေပြီးတော့ဒီခါလေးရအောင်ကိုးယူနေမလွဲတာမရှောင်တာလို့အချိန်မှာအချိန်တရားတရားထိုင်ရှုမှရမယ်အချိန်မူတာထိုင်ရတယ် သူ့မှာမထိုင်ရဘူးပြင်းအဲဒီလိုပြင်းနေပြီဆိုရင်ဒီပုဂ္ဂိုလ်ဟာတတိသမารီတရားကြီးဖြစ်နိုင်ပါမလားမဖြစ်နိုင်ပါဗျာဖြစ်နိုင်လို့ဒီလိုမြန်မာနိုင်ငံမှာတော့အခုဒီမှာအချိန်ကိုမိမိတို့ကအထူးပြုပြီးတော့တရားအထုတ်ဖို့အတွက်မိမိရဲ့ကိုယ်ပိုင်အချိန်ကြီးကိုအများကြီးသုံးပြီးတာအချို့ပုဂ္ဂိုလ်တွေဆိုရင်အခြားနေရာကိုဒီမှာခွင့်တွေကိုယူမထားဘူးနဲ့ ဒီတရားစခန်းကိုဝင်နိုင်ဖို့အတွက်ခွင့်တွေကိုဒီအတွက်ကိုလည်းစောင့်ပြီးတော့ခြံထားပြီးတော့ခက်ခက်ခဲခဲခွင့်ကိုယူပြီးတော့မှဒီတရားအထုတ်ရတာဆိုတော့အဲ့လိုဘောဘတန်တန်တော့အထုတ်မှာမဟုတ်ပါဘူးဒီမှာရှိတဲ့ပုဂ္ဂိုလ်တွေကတကယ်ကိုတလေးတစားရှုမှတ်နေကြတာဘုန်းကြီးမြန်မာနိုင်ငံမှာကြတော့အဲ့လိုမဟုတ်ဘူးအချိန်တွေကတိတ်ပြီးတော့သူတို့အတွင်းပုံများပုံများနေတဲ့ကံကလာကြတော့တင်္ဂနာပုဂ္ဂိုလ်တယောက်က တရားကြီးတာတော့ဘလို့လက်ဦးမလားဟုတ်တယ်ဒီမှာနေရတာပြင်းနေလက်ဦးမယ်ဒီမှာနေရတာပြင်းတာနဲ့လိုက်တာတကယ်တရားလူချင်းလူတရားထုတ်ချင်လို့မှမဟုတ်ပဲအဲ့ဒီကြတော့ဒီရောက်တော့မှစီးနေကန်းနဲ့ဒီချင်းကြီးဒီလိုလိုရတယ်ဒီချင်းဒီလိုအားထုတ်ရမယ်ဆိုတော့မလုပ်နိုင်တော့ပြင်းအဲ့လိုတရားရင်းတာရောက်ပြီးတော့မှအဲ့လိုပြင်းကြီးပြီးတော့ထိုင်မှန်ပြီးပြင်းကြီးပြီးတော့အားမထုတ်ချင်လို့ရှိရင်လည်း အဲ့ဒီပုဂ္ဂိုလ်ဒီပฏิသမารီရနိုင်ပါမလားမရနိုင်ပါဗျာဒါကြောင့်ထမ်းမိုက်နေတဲ့အင်းငယ်နေတဲ့ပုဂ္ဂိုလ်လည်းမရနိုင်ဘူးရှုမှတ်ဖို့ရပြင်းနေတဲ့ပုဂ္ဂိုလ်လည်းပဲသမာဓိမဖြစ်နိုင်တော့အဲ့လိုသမာဓိမဖြစ်ဘူးဆိုရင်ဝိပဿနာဉာဏ်လည်းမဖြစ်နိုင်တော့ဝိပဿနာဉာဏ်မှမဖြစ်ရင်မဉာဏ်ပူဉာဏ်နိဗ္ဗာန်ဆိုတာဝိညာဉ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီထိုင်းမိုင်းပြင်းရည်နေတဲ့ ခိနမိတ်ကနိဝရဏတွေဝင်လာရင်အဲ့ဒီနိဝရဏတရားကိုလက်ခံရမှာလားရှုမှတ်ပြီးပယ်ရမှာလားရှုမှတ်ပြီးပယ်ရမှာပါဗျာရှုမှတ်ပြီးပယ်ရမှာတကယ်လို့ဒီမှာအချင်းငံကြီးတဲ့ပုဂ္ဂိုလ်ဆိုရင်တော့အဲ့ဒီအချင်းငံကြီးမှုပယ်နည်းတွေရှိပါတယ်မြတ်စွာဘုရားပြတာပယ်နည်းတွေရှိပါတယ်အဲ့ဒီပယ်နည်းကခုနှစ်နည်းရှိပါတယ်တကယ်လို့မိမိဟာဝင်နေထွက်နေလေးကိုရှုနေတယ် ဒါလေးရှုရင်းကနေပြီးတော့သူကတော့ရှုနေကြဖြစ်တော့လွယ်နေလွယ်ပြီးတော့ဒီပေါ်မှာဝိရိယကနေဝိရိယနေတဲ့ခါကျတော့အဲ့ဒီပုဂ္ဂိုလ်ကထိနာမိတာတွေဝင်လာအဲ့ဒီထိနာမိတာကိုမလိုချင်ဘူးပြေးခြင်းနေဆိုရင်အမှတ်တင်ညာပြောင်းတာအမှတ်တင်ညာပြောင်းအဲ့ဒီဝင်လေထွက်လေလေးကိုမရှုဘဲနဲ့တခြားရှုစရာအောင်းမှုပင်မှုဆိုရင်အောင်းမှုပင်မှုလေးကိုပြောင်းရှုလိုက်အဲ့ဒီအောင်းမှုပင်မှုရှုနေတဲ့ပုဂ္ဂိုလ်ကလည်းဒီဟာလေးက လိုရင်းနေတဲ့အတွက်ကြောင့်ထင်းရမိတာဝင်လို့ဆိုရင်လည်းသူ့ကိုမရှိမှလည်းပြောင်းလာထိုင်ကြည့်နေပြောင်းလာအဲဒီလိုအမှတ်တင်ရလေးပြောင်းလာရင်ဒါကအခုမှစရှုရတဲ့အတွက်ဝိရိယမပို့ဘူးလားဝိရိယပို့လိုက်တဲ့အတွက်ထင်းရမိတာမဟုတ်တော့အဲဒီနေရာကမှထင်းရမိတာကဒုက္ခဝင်လာတယ်ဆိုရင်မိမိရထားတဲ့စာရီပေါ့ဘုရားစာရီတရားစာရီဒါတွေကိုပြန်လဲပြီးနှလုံးသွင်းပေါ့ အဲ့လိုနှလုံးသွင်းဆင်ခြင်နေလို့ရှိရင်လည်းအချင်းစီချိနာမိတဲ့ကြောင်းနိုင်တယ်တကယ်လို့ဒီလိုနှလုံးသွင်းခြင်းမှာမပြောင်းရင်အတန်တွေဘုရားစာဆိုတဲ့အတန်တွေရွစုပါဒီအများနဲ့ဆိုရင်တော့ဒါရွစုလို့မရဘူးခုမှမိမိတယောက်တည်းဆိုရင်တော့ဒါရွစုလိုက်ရင်အချင်းစီဒီပတ်တော်ပါလိမ့်မယ်အဲ့ဒီမှာဆက်ပြီးတော့အားထုတ်ပါဒီလိုမှမိမိကမရဘူးအချင်းနေဆိုရင်လည်းမိမိနေရွယ်ကိုဆွဲဖြီးပါ မိမိရွယ်မိမိဆွဲပြီးတော့လိမ်ပေးရတာတကယ်လို့ကိုယ့်ဟာကိုယ်ဆိုတော့နာမကြောက်တော့တာတာလေးဆိုတော့မရဘေးရပုဂ္ဂိုလ်တရားကိုမိမိအတိပေးတယ်နိုင်နေကိုများနိုင်နေနေရွယ်ကိုဆွဲပြီးလိမ်စမ်းပါစို့ဘေးရပုဂ္ဂိုလ်ကတော့တခါလေဘုထုတော်လိမ်လိုက်အဲ့ဒီလိမ်လိုက်ပြီဆိုရင်အေဂျင်စီကလည်းပြေသွားတယ်အကျင့်စိတ်ပြေုံနေမဟုတ်ဘူးကိုအနာရမင်းကအင်္ဂလန်နေကိုကြားလိုက်မယ်ဆိုတော့မဖြစ်တော့ဘူး။ဒါတော့သူများမိတာဝင်လည်း အဲ့ဒီချိနာမေကပယ်ဖြောက်တဲ့ဏိဒာဘုရားဟောတာလားနော်ဘုန်းကြီးကနေပြီးတော့ထွင်ပြီးပြောတာမဟုတ်ဘူးတင်ညာပြောင်းပေးစားကြံတွေ့ယူရင်နာဆွဲဖြည်နာကိုဆွဲဖြည်ပြရတယ်ဒီလိုမှမိမိကမပြောင်းအချင်းနေတာလို့ဆိုရင်ဒါမျက်နှာတစ်ပလိုက်မျက်နှာတစ်ပလိုက်ရင်မျက်နှာတွေလန်းဆန်းပြီးတော့အချင်းစီပြောင်းလာမယ်အဲ့ဒီမှာဆက်ပြီးတော့ပြန်ရှုပါဒီလိုမှမရသေးဘူးဆိုရင်မျက်စိကမဖွင့်ရတော့ဖွင့်ထားလိုက် မျက်စိဖွင့်ပြီးတော့အလင်းရောင်ရှိတဲ့နေရာကိုမျက်စိကိုကြည့်ပြီးအလင်းရောင်တွေကိုသိချင်ကြည့်ပြီးကြာကြာလေးကြည့်ပြီးမျက်စိတွေကကြည်လင်းလာပြီးတော့အချင်းစီပြေတော့နေတယ်အဲဒီမှာဆက်ရှုပါဒီလိုမှမပြောင်းသေးဘူးအချင်းနေလေးတာပဲဆိုရင်ထိုင်ကုန်မထိုင်နဲ့တော့ဈေးရချောင်းဘာလို့မှမလဲဈေးရချောင်းဟေးဈေးရချောင်းပြီးတော့ရှုမှန်း ဈဉ္ညာရှောင်းရင်းနဲ့အိတ်ရှင်နေတာပဲဆိုရင်ကတော့အများထူတာမဟုတ်ပြီလေလို့ရှောင်းပြီးမရှိတော့ဘူးဒါပဲနီးအကုန်သွားပြီဒါပဲအဲ့တော့ဒီအမှတ်တည်တာဒီရှောင်းနည်းခုနှစ်နည်းကိုမြတ်စွာဘုရားရှင်ကအဲ့ဒီမှာလက်ဝဲတော်ရာဖြစ်တဲ့ရှင်မမောကလမထေရကြီးတရားရှုမှတ်တဲ့အချိန်တုန်းကသီလမေတ္တာတွေဝင်နေလို့မြတ်စွာဘုရားဟောပေးတာဒါကြောင့်ဒီလိုဒီသီလမေတ္တာဆိုတဲ့ time ပိုင်းပြင်းမှုတွေ ဝင်လာလို့ရှိရင်လည်းပဲအဲ့ဒီထိနာပြီးတာအချိန်မှမြည်မှုကိုလည်းပဲရှုမှတ်ပြီးတော့ဘာလို့ရမှာလဲပယ်ရမှာပယ်ရမှာဒုက္ခဒီလိုရှုမှတ်ပြီးတော့ပယ်နေတာအရိယာရဲ့စံနေနေနေတာနောက်ပြီးတော့ပြင်းတဲ့စိတ်တရားရှုရမှာပြင်းတဲ့စိတ်တရားထိုင်ရှုရမှာပြင်းတဲ့စိတ်ဈဉ္ညာဖြောက်ရှုရမှာပြင်းတဲ့စိတ်အဲ့ဒီပြင်းတဲ့စိတ်တွေကိုလည်းပဲရှုမှတ်ရတယ်ရှုမှတ်ရတာလည်းအမြဲတမ်းလိုပါအဲ့ဒီစိတ်ကလေးကိုလည်းဖြစ်တိုင်းဖြစ်တိုင်းနောက်စိတ်နဲ့ပြန်ရှုနေတာ ပြင်းပြင်းတယ်ပြင်းတယ်ရှုနေအဲ့လိုရှုနေတဲ့အခါမှာပြင်းတယ်ပြင်းတယ်လို့ရှုနေတဲ့ပြင်းစိတ်ကမရှိတော့ဘဲနဲ့ရှုနေတယ်ပြင်းတယ်ပြင်းတယ်လို့ရှုစိတ်ကလေးပဲကျန်သွားပြင်းစိတ်ကမဖြစ်သွားလဲပြောက်သွားအဲ့ဒီမှာတကယ်ကိုတည်တည်ချာချာရှုရင်တည်ချာထက်ခါထက်ခါရှုရင်ပြောက်သွားတယ်အဲ့လိုမိမိတို့ကဒီမှာပြင်းစိတ်တွေဝင်လာရင်လည်းအဲ့ဒီစိတ်ကိုရှုမှတ်ဖို့လည်းပဲပါရှုမှတ်ဖို့လည်းပဲပါ အဲ့လိုမှမပယ်လို့ရှိရင်ဒီမှာပြီးထိုင်မှန်ပြီးတော့နေပြီဆိုရင်ထိုင်မှန်ပြီးပြီးတော့နေမယ်တော့ဘူးအိမ်နဲ့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာမှရုပ်သဘောနာသဘောအဖြစ်ပြသဘောတွေကိုသိမြင်နိုင်တဲ့ဉာဏ်လေးဘာမှမဖြစ်တော့ဝိပဿနာဉာဏ်လေးမဖြစ်တော့မဉာဏ်ပူဉာဏ်လေးမဖြစ်တော့ဘာမှမသိနိုင်အချုပ်ကျနေတဲ့ပုဂ္ဂိုလ်ဟာပြင်လောကရဲ့အကြောင်းကိုဘာမှမသိဘူးလို့အပြင်မှာစပ်ပွဲအငြိမ်ပွဲပြောပွဲရှင်ပွဲရှိပေမဲ့ လူကြည့်လို့ရတာလားမရပါဘူးမရတဲ့အတွက်သိနိုင်ရလားမသိနိုင်ဘူးလုံးဝဘာမှမသိနိုင်လို့လို့ပဲဒါကြောင့်မို့အဲ့ဒီချုံတော်မိရဲ့ပုဂ္ဂိုလ်ကလည်းပဲချုံတော်မှလည်းလွတ်အောင်ဉာဏ်ဉာဏ်ကြီးမကြိုးစားရဘူးလားကြိုးစားရပါဘူးဒီချုံတော်မှလည်းဉာဏ်ဉာဏ်ကြီးလွတ်အောင်ကြိုးစားရတယ်လို့ခွန်ကြီးတို့တိုင်းမပြင်းမှုဆိုရင်ချိန်နှမိတာနိဝရဏတွေဝင်နေပြီဆိုရင်လည်း အဲ့ဒီနိဝရဏတရားကိုမြန်မြန်ကြီးရှုမှတ်ပြီးတော့မပယ်ရဘူးလားပယ်ရပါတယ်ဗျာအေးအဲ့လိုရှုမှတ်ပြီးတော့ပယ်လိုက်လို့တရားဓမ္မကြီးအားကြီးကောင်းလို့ဝိပဿနာဉာဏ်ကြီးစိတ်စိတ်ရင်းကျပြည့်စုံပြီးဆိုရင်ကတော့နောက်ဆုံးဖြစ်မှုဖြစ်မှုပြည့်စဲတဲ့ ငြိမ်းတဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဗျာဒီရိယာတို့ရဲ့စာရင်းတွေကိုကိုယ်တိုင်မနေနိုင်ဘူးလားနေနိုင်ပါတယ်ဗျာဒီဆိုတာထိုင်မှန်ပြင်းကြီးထိုင်မှန်ပြင်းကြီးချုံလောင်မိချုံလောင်မိမတိပဲဖြောင်းမိမတိပဲဖြောင်းမိထိုင်မှန်ပြင်းကြီးထိုင်မှန်ပြင်းကြီးချုံလောင်မိချုံလောင်မိမတိပဲဖြောင်းမိမတိပဲဖြောင်းမိ နောက်တစ်ခါနံပါတ်၄ရပါမယ်ဥဒိစ္စပုဂ္ဂုစဥဒိစ္စဆိုတာပြန်လွင်တာပုဂ္ဂုစဆိုတာပူပန်တာအဲဒီလိုစိတ်ထဲမှာပြန်ဝင်နေတယ်ကိုတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်များမိမိကရတရားရင့်ခံထားပြီးတော့ခွင့်တွေကိုဖက်ခဲရတဲ့ကရအောင်ယူပြီးတော့တရားရည်တာဝင်နေတရားစကံဝင်နေဝေပြီးအထုတ်တယ်ကိုကကြိုးစားပြီးတော့ဒီစိတ်တွေဘယ်မှမလွင်အောင် ရှုမှတ်တဲ့အာယုံပေါ်မှာနေအောင်အထူးဝိရဆိုင်ပြီးတော့ကြိုးစားပေးမယ်လို့လည်းပဲစံအတုစာယောဂီပုဂ္ဂိုလ်ဟာဒီစိတ်ကလေးကိုထိန်းလို့လွယ်သလားခရင်သလားခရင်ပါဗျာဟုတ်ပြီသို့တော်လည်းပဲအခုဘုန်းကြီးတို့ဒီမင်္ဂလာဓမ္မကျောင်းတိုင်းမှာတရားစခန်းမှာတော့ဖြင့်အားလုံးအားထုတ်ကြတဲ့ပုဂ္ဂိုလ်ရာအားထုတ်ထူးတဲ့ပုဂ္ဂိုလ်ဟာသုံးပုံပုံတစ်ပုံလောက်ဖြစ်ပါညာသောအားဖြင့်အားထုတ်ထူးတဲ့ပုဂ္ဂိုလ်ကြီးရဲ့ဆိုတော့ သူတို့ဘာသာတော့ရှုမှတ်ရတာအခက်အခဲရှိသို့တော့အခက်အခဲမရှိဘူးပြောရမလို့လေသူတို့လည်းစပြီးတော့တရားဝင်စတရားအထုစမှာပြန်လို့မှုလေးရှိဘူးလားရှိပါရဲ့ဗျာမရှိဘူးလားအထုစရောဒီခါမှတွေ့ကြုံမရှိသေးတဲ့ပုဂ္ဂိုလ်မိမိရဲ့စာဝန်ရေးအတွက်မိမိမိသားစုအတွက်အဲဒီလိုပဲစီးပွားရေးလုပ်ငန်းတွေကိုပဲကိုကစူးစမ်းပြီးတော့လုပ်ကြနေတဲ့ပုဂ္ဂိုလ်ကြတော့မိမိတနည်းတာကလည်းပါလို့ ကိုယ်အလုပ်တွေနဲ့လုံးပန်းနေရတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကခုမှတရားကိုဝင်ပြီးတော့ဒီစိတ်ကလေးကိုငြိမ်အောင်ခိမယ်ဆိုတော့လွယ်သလားခေရင်လားခေပါလေဗျာအမှန်တန်ကိုခက်ခဲပါအမှန်တန်ကိုခက်ခဲပါစိတ်တွေကစူးစီးလိုက်ထွက်သွားလိုက်စူးစီးလိုက်ထွက်သွားလိုက်ဘုန်းကြီးတို့ကပြောတယ်လို့ပဲအဲ့ဒီထွက်တဲ့စိတ်တွေလိုက်ပြီးတော့ဖမ်းနေရတာကိုပဲမောလာအဲ့တော့တရားရှုမှရင်မောလာဒါဘာကြောင့်လဲဆိုရင်စိတ်ကိုလည်းဖမ်းနေရတယ် ဒီစိတ်ကလေးကခဏခဏထွက်သွား။အဲ့လိုခဏခဏထွက်နေတဲ့စိတ်ကလေးကိုတစ်ခါထင်ရတယ်။ခဏခဏကြည့်ကြည့်ဒါကြောင့်တစ်ခါတည်းမှာရှုမှတ်နေရှုမှတ်မလို့ကိုရုံရပြီ။မိမိထိုင်နေပုံမှာထိုင်ပြီးတရားဥချရတယ်။ဥချပြီးတော့မိမိထိုင်လေးကိုပြုပြင်ပြီးတော့ထိုင်လိုက်တယ်။ဘယ်လဲပုံမှန်ညာလည်းပြီးချပြီးတော့မျက်စိလေးမှဲလိုက်တယ်။အဲ့လိုမျက်စိလေးမှဲလိုက်တာဒီလေးစိတ်ကထွက်သွားလိုက် ဘယ်ရောက်ကိုပဲပုံမှန်မသိပဲနဲ့စိတ်ကထွက်သွားလိုက်ဘယ်ချင်းပြန်သတိဝင်လိုက်လဲဆိုတော့ဒင်းဒင်းနိုင်ရဲ့ထုတော်သိပြန်လာအဲ့ကြတော့69နှစ်လောက်စိတ်ကြီးပါဖြစ်နေတယ်ပြန်နေတယ်အဲ့ဒီပြန်နေတာကိုပြန်နေမှတော့မသိဘူးအဲ့ဒါဥဒိစ္စကိုယ်စိတ်ကိုဘယ်ရောက်လို့ရောင်မှန်းကိုမသိတာအဲ့လိုမသိတာအဲ့လောက်ပြန်လွင့်နေတာအဲ့ဒါဥဒိစ္စကိုယ်ကုသဆိုတာဥပ္ပန္နကိုယ်ကုသဆိုတာဗာလေဥပ္ပန္နပါ ဟိုပြုံးမိတာနဲ့ဆက်လို့ဖြစ်စီအောင်အဲဒါလေးပြုံးမိသွားတယ်မှားသွားတယ်ဒုတိယကိုကိုကပြောမိသွားတယ်ကိုပြောတာလေးကတော့သူ့ပုံမှာစေတနာထားပြောပေမဲ့သူကကိုယ့်ရဲ့စေတနာကိုစေတနာလို့မထင်ဘူးကိုယ့်ပုံမှာသူကဝေကိုရံလို့ရတာဆိုရင်ယောဂီအဟောင်းကယောဂီအတိတ်ကိုသူကတတိပေးတာလေးရှိပါလားယောဂီဟောင်းကယောဂီနေနေ ယောဂီဆိုတာစကားမပြောရဘူးတရားကိုကြိုးစားပြီးအထုပါလေကိုကစေရနာနဲ့ပြောလိုက်တာသူ့ကိုသို့တော်လည်းဟိုအပြောခံရတဲ့ပုဂ္ဂိုလ်ကဟောသူကနားရေရောက်တာနဲ့ကိုကဆရာလို့နားရေရောက်တာနဲ့သူစီနီယာမိကြတာလေးနဲ့သူကဆရာလုပ်တယ်ဆိုပြီးတော့အဲ့မှာမကြည်နဲ့တာအဲ့လိုမကြည်မနဲ့ဖြစ်တဲ့ကပြောမိတဲ့ပုဂ္ဂိုလ်စေရနာထမ်းပြီးပြောမိတဲ့ပုဂ္ဂိုလ်က ပြန်ပြီးတော့စဉ်းစားကြည့်တယ်ဟောငါပြောမိရသူ့ကိုစေတနာနဲ့ပြောမိရအခုတော့ဝေဒနာဖြစ်နေပါဟုတ်လားဆိုပြီးတော့စိတ်ထဲမှာပူပန်မှုတွေမဖြစ်ဘူးလားဖြစ်ပါရဲ့ဗျအဲလိုပြုမိတာနဲ့ပဲဖြစ်စီပြောမိတာနဲ့ပဲဖြစ်စီပြန်ပြီးတော့စဉ်းစားမိတယ်စဉ်းစားမိတယ်ပူပန်မှုတွေဖြစ်နေပြီဆိုရင်ဒါကုက္ကုစာဖြစ်တယ်အဲဒီတော့အဲဒီကုက္ကုစာဥဒိစ္စကုက္ကုစာကိုဒီမှာဘာနဲ့ဥပမာပေးထားလဲဆိုတော့ရှင်းရုံကဘုန်းကြီးတို့ ကျုံနေရှိတယ်ဒါရှိခေတ်ကရှိခေတ်ကဒီနိုင်ငံမှာဆိုရင်လည်းအများကြီးရှိကြတာပဲနိကျုံနေရှိတယ်ဘုန်းကြီးမြန်မာနိုင်ငံမှာဆိုရင်လည်းဒါရအများကြီးဖြစ်ခဲ့တာပဲအများကြီးဖြစ်ခဲ့တာဘာမှမဟုတ်တယ်သူစီကလည်းအကျွေးလေးတကြက်နဲ့ကြက်လေးတွေပဲမလူလည်းပဲမပေးနိုင်မဆက်နိုင်တဲ့ခါကျတော့သူ့ဒီမှာကြုံခံရတာကိုယ်မြန်မာနိုင်ငံမှာလည်းရှိခဲ့တာရှိခဲ့တာပါ ဒီနိုင်ငံမှာဆိုရင်လည်းတကယ်ကိုကျွန်းဖြစ်ဒီတစ်ခေတ်ကိုဖြစ်ခဲ့တာမိသားစုကိုတားတယ်လုံရအောင်ကြိုးစားခဲ့ရတဲ့ဒေါတာတွေအများကြီးအဲ့ဒီတော့ဒီကြုံခံရပြီဆိုတဲ့ကူကဘုရားတို့ယောဂီများကိုယ်စိတ်ကိုပိုင်နေရလားမပိုင်ပါဗျာကိုယ်ကိုယ်ကိုယ်ရောပိုင်နေရလားမပိုင်ပါဗျာမပိုင်တော့အဲ့ဒီအရှင်သခင်ကပဲပိုင်တော့အရှင်သခင်ကပြောလူကပြောမယ်စူလူကစူမယ်ဆဲလူကဆဲမယ်ရိုက်လူကရိုက်မယ် ဆုံးဆုံးတတ်လို့ပဲတတ်တည်သွားရင်တောင်မှအဲ့ဒီပုဂ္ဂိုလ်တရားစွဲလို့ရသေးလားမရဘူးအဲ့ဒီဖြစ်အဲ့ဒီကမရဘူးအဲ့ဒီလောက်ကြည့်တော့ဒါဂျုံဖြစ်ပြီဆိုတော့အဋ္ဌိဆန်လို့ဆက်ဆံသွားတယ်အဲ့လိုဆက်ဆံခံရတဲ့ဂျုံဟာအခုဒီမှာပြန့်လွင့်နေတဲ့ပုဂ္ဂိုလ်ပူပန်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီမိမိရဲ့ခန္ဓာကပေါ်နေတဲ့ရုပ်တရားနာတရားဖြစ်မှုပြမှုတရား အဲ့ဒီတရားတွေကိုသူဘာမှကိုမသိနိုင်တော့ဘာမှလည်းမသိနိုင်တော့ဘာမှလည်းမဖြစ်တော့အဲ့တော့ကျွန်ခံရတဲ့ပုဂ္ဂိုလ်ဟာလည်းပဲကိုယ်လူကိုယ်စံတာတော့တခုမှမဖြစ်တော့ဘာမှမသိရတယ်လို့ဘာမှကိုယ့်ဟာကိုယ်အပြင်သွားခြင်းလည်းသွားလို့မရမိဘနဲ့သွားတွေ့ခြင်းလည်းတွေ့လို့မရဘယ်သူနဲ့ပါဖြစ်ခြင်းလည်းဆိုရင်ဖြစ်လို့မရအဲ့ဒီမှာသူ့စိတ်တကင်ကပိုင်းဘာမှမသိရတယ်လို့ပဲဒီလောကကြောင့်အခုဒီမှာလေး ဒီဥဒိစ္စဥပု္ပ္ပစာဆိုတဲ့စိတ်တည်ပြန့်လွင့်နေပြီဆိုရင်ခန္ဓာရဲ့ဖြစ်စဉ်ဖြစ်စဉ်တွေရောသိနိုင်သေးလားမသိနိုင်ပါဘူးဒီစိတ်တွေကပူပန်နေပြီဆိုရင်ခန္ဓာကပေါ်တဲ့အာယုန်တိုင်းကိုရောရှုနိုင်သေးရဲ့လားမရှုနိုင်ပါဗျာဒီအဲ့ရောခန္ဓာရဲ့ဖြစ်မှုပြမှုသဘောတရားတွေနိစ္စဒုက္ခလက်တဲ့သဘောတရားတွေသိနိုင်ပါမလားမသိနိုင်ပါဘူးသိနိုင်ဒါကြောင့်ဒီဥဒိစ္စကုပု္ပ္ပစာဆိုတဲ့စိတ်တွေပြန်လွင့်နေပြီပူပန်နေပြီဆိုရင်အဲ့ဒီဥဒိစ္စကုပု္ပ္ပစာနိဝရဏဝင်နေပြီဆိုရင် သမာဓိရောဖြစ်ပါဦးမလားဖြစ်ပါဗျာဝိပဿနာဉာဏ်ရောဖြစ်ပါဦးမလားဒါကြောင့်ဒီဥပ္ပစ္စကုကုစကိုလက်ခံရမှာလားရှုမှတ်ပြီးပယ်ရမှာရှုမှတ်ပြီးပယ်ရမှာပါဗျာဒီရှုမှတ်ပြီးကိုပယ်ပယ်တဲ့ကံမှလေးပဲတရားရကိနာစိတ္တတာဒီတတိလေးစောင့်ထားပြီးတော့ရှုမှတ်အထုပြီးတော့ပယ်ရမှာတကယ်လို့မိမိရဲ့စိတ်ကြီးပြန့်လွတ်မှုတွေကိုတတိယလာရင်လည်းပြန့်လွတ်မှုတွေကိုစိတ်ပြန်တာလေးကိုရှုပါတာ ကယ်လို့မိမိဟာစိတ်ဒီပူပါမှုစိတ်တွေကိုပြန်ပတိရတယ်သိတယ်ဆိုရင်လည်းအဲ့ဒီပူပါစိတ်ကလေးကိုပြန်ပြီးရှုမှတ်ပြီးတော့ပြရတာအဲ့ဒီလိုပဲပြလိုက်မှသာလျှင်မိမိတို့ဟာအရိယာတို့ရဲ့စံနေအိမ်ထဲမှာနေခွင့်ရမယ် ဒါကိုလက်ခံထားမယ်ဆိုရင်ကတော့အရိယာစာရင်းထဲမှာနေခွင့်ရပါမလားဗျာမရပါဗျာမရဘူးကဲဆိုလိုက်ပြန်တွင်ဘူပံပြန်တွင်ဘူပံသူ့ဂျုံခံသူ့ဂျုံခံအမြန်ပဲဖြောက်လေအမြန်ပဲဖြောက်လေပြန်တွင်ဘူပံပြန်တွင်ဘူပံသူ့ဂျုံခံသူ့ဂျုံခံအမြန်ပဲဖြောက်လေအမြန်ပဲဖြောက်လေမိမိစိတ်ကြီးပြန်လာနေတဲ့စိတ်ကြီး ပူပန်နေတဲ့စိတ်တွေအဲ့ဒီဥဒိစ္စပုဂ္ဂုစမဝင်နိုင်အောင်ဘုန်းကြီးတို့တတိဆိုတဲ့အဆောင်လေးထားပြီးတော့ပေါ်ကန်အာယုန်တိုင်းကိုတခါလေးရှုမှတ်လို့အဲ့ဒီဉာဏ်မှုတွေပေါ်လာရင်လည်းအဲ့ဒီဉာဏ်မှုကိုရှုမှတ်မှုနဲ့ပြန်ရမယ်ပူပန်မှုတွေဖြစ်လာရင်လည်းပူပန်မှုတွေကိုရှုမှတ်မှုနဲ့ပြန်ရမယ်အဲ့ဒီသူ့ကြုံခံရတဲ့ပုဂ္ဂိုလ်ကလည်းသူ့ကြုံဘဝကလွတ်မြောက်အောင်ကိုယ့်ရဲ့အပြင်လောကကြီးထဲမှာကိုယ့်အကူလွတ်လွတ်လပ်လပ်အာလုံးသိနိုင်ဉာဏ်နိုင်အောင်ပြန်ပြီးတော့လွတ်မြောက်အောင်ဉာဏ်ဉာဏ်ကြီးကြိုးစားရတယ်လို့ဒီချိနမိတ်တဲ့ အဲဒီဥဒိစ္စကုက္ကုဆဆိုတဲ့နိဝရဏတရားကိုလည်းပဲရှုမှတ်ပြီးတော့အញ្ញံကြီးပပယ်ဖြောက်ပါဘူးလားနော်ပပယ်ဖြောက်ပါပပယ်ဖြောက်ပါလိမ့်မယ်နောက်တစ်ခါဝိဇိကိစ္စနိဝရဏဘာနိဝရဏလဲဝိဇိကိစ္စနိဝရဏပါဗျာဝိဇိကိစ္စဆိုတာယုံမှတွေ့တော်မူဘာလို့ယုံမှတာလဲလောကအကြောင်းကိုယုံမှတာမဟုတ်ဘူးဖျားတရားတန်တာ ဘုရားရှင်ရဲ့ကိုတရားတော်ရဲ့ကိုတန်ခါတော်ရဲ့ကိုဒီဘုံတော်တွေနဲ့စမ်းပြီးတော့မိမိရဲ့ယုံမှားမှုတွေဖြစ်တယ်။အဲလိုယုံမှားမှုတွေဖြစ်နေပြီဆိုရင်ဒါတရားပုံမှာရောကျူစာအထုပါအောင်မလား။အာမလို့ပါဗျာ။တရားကိုလည်းအာရုံစိုက်တော့ဒီတရားတွေတကယ်ရောမြတ်စွာဘုရားဟောခဲ့တဲ့တရားဟုတ်တလား။ဒီတရားကိုငါရှုမှတ်နေုံနဲ့ရော တကယ်ပဲဆင်းရဲလာတာတော့လွတ်နိုင်ပါမလားလို့ဒီလိုယုံမှမဖြစ်နေပြီဆိုတဲ့ကတရားပေါ်မှာအလုံးစံပြူစားတော့အဲ့လိုဆိုရင်တတိသမารီဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူး။ဒါကြောင့်သူ့ကိုဒီယုံမှမှုဆိုတဲ့និဝရဏတရားဥသိကိစ္စនិဝရဏကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာ။ဒီသူ့ကိုတော့ဘာနဲ့တူတယ်လဲဆိုတော့လမ်းနှစ်ခွနဲ့တူတယ်။ယုံမှမှုကိုဘာနဲ့တူတယ်လမ်းနှစ်ခွနဲ့တူတယ်လမ်းနှစ်ခွနဲ့တူတယ် ချို့မရောက်ဘူးတဲ့ခရီးကိုသွားတဲ့အခါလမ်းနှစ်ခွကြုံနေရင်ဒီလမ်းကလည်းရမှာလားဟိုလမ်းကလည်းရမှာလားစိတ်ထဲမှာတွေးရလို့ဖြစ်ဘူးလားဖြစ်ပါရဲ့ဗျာတွေးရဖြစ်နိုင်တာပဲဒါကြောင့်မို့ဘုန်းကြီးတို့အဲ့ဒီလမ်းတစ်ခွကိုရောက်ပြီဆိုရင်ကတော့အဲ့ဒီမှာတွေးရတယ်ဖြစ်တယ်ကြုံမှမှုတွေဖြစ်တယ်ပြောသွားဒီလမ်းကတော့မှမှန်လားဟိုလမ်းကတော့မှမှန်လားဒီလမ်းမင်းကြီးရတယ်မရှိဘူးသူ့နေရာမှာပါလေဟောခကြီးကအဲ့ဒီနေရာလေးမင်းရသွားမယ် အဲ့လိုပဲတရားရှုမှတ်အားထုတ်တဲ့ပုဂ္ဂိုလ်များကိုအားထုတ်တဲ့တရားပေါ်မှာကိုရှုမှတ်တဲ့တရားပေါ်မှာယုံကြည်မှုတွေတတ်တာယုံကြည်မှုအပြည့်အဝရှိတယ်။အဲ့လိုယုံကြည်မှုမရှိဘူး။ဒီတရားတွေအားထုတ်လို့ငါအပင်စင်းကလွတ်မှလွတ်နိုင်ပါဘူး။ဒီတရားတွေကရောဘုရားဟောတရားမှန်မှန်တာစသည်ဖြင့်အဲ့ဒီယုံမှမှုဖြစ်ပြီဆိုရင်ဒီတရားပေါ်မှာကြိုးစားမှုအားထုတ်မှုရှိတော့ အဲလိုအားထုတ်မှုမရှိတဲ့အတွက်တတိယသမာဓိရောမရတော့ဘူးဆိုရင်ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားမဖြစ်နိုင်ပါဗျာမဉဏ်ပုံဉာဏ်လေးပါဆိုတာရောရနိုင်ပါမရနိုင်ပါဗျာအဲ့တော့အဲ့ဒီလိုပဲလမ်းလက်ခွဖြစ်နေတဲ့ပုဂ္ဂိုလ်ဒီလမ်းလက်ခွကိုစုံတဲ့ပုဂ္ဂိုလ်ကခွန်ကြီးတို့ပါဠိနဲ့ဥမာပိတလဲဆိုတဲ့ပုံတယ်တယောက်ကိုပုံတယ်တယောက်ကမိမိသွားနေကြမြို့သွားနေကြ နေရာကိုခါတိုင်းတော့ရင်းမိကအဲ့ဒီကကိုဒီစီယူယူပြီးတော့ချမ်းနေရာမှာသွားပြီးတော့မိမိရဲ့ယူရောမှာဖြစ်စီဒီကုန်ပစ္စည်းတွေကိုရှင်းဝေးရောင်းချတယ်ပေါ့အမြတ်တင်ပြီးတော့ခုဒီတကာတော့ပြင်ဒီမှာအခြားပုဂ္ဂိုလ်တွေကလည်းမိမိလိုပဲဒီမျိုးကနေပြီးတော့ဒီကုန်ပစ္စည်းတွေဒီနယ်ကနေပြီးတော့ဒီကုန်ပစ္စည်းတွေကိုနဲ့ရောင်းကိုတူနေတဲ့အတွက်ကြောင့်ငါတနေရာတနေကိုသွားမယ်အဲ့လိုသွားမယ်ဆိုပြီးတော့အဲ့ဒီမှာငွေတော့ပတ်ပြီးတော့သွားတယ် သွားတဲ့ကံမှာတကူဓမြတွေကလည်းဒီကုံသေးတွေကခီးထွက်တယ်ကုံရောက်ကုံဝယ်သွားတယ်ကုံရောက်ကုံဝယ်သွားရင်ငွေတပြားလောက်ကုံပါသွားအဲ့လိုပါလာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာကုံသေးတွေရဲ့ခီးသွားမှုကိုဒီမှာတကူတွေကလူစိုးဓမြတွေကသူတို့ကိုစောင့်ပြီးတော့ကြည့်စောင့်ကြည့်လို့ဒီုံတယ်ဖြစ်တဲ့ပုဂ္ဂိုလ်အရေးထွက်မယ်ဆိုတာနဲ့သူ့နောက်ကနေပြီးတော့အမြဲတမ်းမျက်ချင်ကိုပြန်လက်ပြီးခဲ့ခါ။ဒါကုံတယ်ကလမ်းတဲ့ကိုထွင်ပြီးတော့သွားတယ် ဒီမျိုးဒီရွာကကိုယ်ယူတော့တခြားမျိုးတခြားရွာကကိုယ်ကိုမိမိယူမယ်တင့်ဆန်းယူမယ်ဆိုပြီးတော့အဲ့ဒီမှာဒလန်ထွက်သွားတဲ့ခါကျတော့နောက်ကလူသေး၃ယောက်လောက်ကခဏလေးပြီးတော့နောက်ကလိုက်လာတာတွေ့တော့သူစိတ်ထဲမှာကိုကတယောက်တည်းကိုက၃ယောက်လောက်ကလမ်းနေတာတွေ့ရတဲ့ခါကျတော့နည်းနည်းစိုးရိမ်စီဖြစ်လာပြီးတော့ခက်တွတ်တွတ်ကလေးသွားတယ် မြင်လို့ခွန်သက်သက်မေးသွားပြီးတော့နောက်ကိုကိခံကြည့်လိုက်တဲ့အခါသူတို့ကလည်းကိုလိုပဲခတ်သက်သက်လိုက်တာတွေ့ရတယ်။နည်းနည်းပိုပြီးတော့စိုးရိမ်ကြောက်ကြဖြစ်တယ်။အဲဒီကနေပြီးတော့မဖြစ်တော့ဘူးငါတော့ပြေးမှပဲဆိုပြီးတော့ပြေးတယ်။နောက်ကနေပဲလိုက်တဲ့ပုဂ္ဂိုလ်ကပြေးလိုက်တာတော့ပိုပြီးတော့စိုးရိမ်ကြောက်ကြဖြစ်တယ်။အဲဒီမှာပြေးတဲ့အခါကျတော့ကန်ဆိုးကျင်တော့အဲဒီမှာနန်းနှခွာလာတွေ့တယ်။အဲဒီမှာနန်းနှခွာလာတွေ့တဲ့အခါကျတော့နန်းခွာရောက်တော့ရှက်ပြီးတော့ ဒီဘက်လိုက်ရမလားဟိုဘက်လိုက်ရမလားလက်ရလမ်းလိုက်ရင်ဒီအင်္ဂလိပ်ကလွတ်ပါမလားလက်ဝန်းလိုက်ရင်ဘယ်လိုလဲဒီအင်္ဂလိပ်လွတ်နိုင်ပါမလားဆိုပြီးအဲ့ဒီမှာမသွားမင်းနဲ့ဟိုဘက်သွားကောင်းလားဒီဘက်သွားကောင်းလားဆိုတော့စဉ်းစားတယ်တကယ်လို့လားတဏှာနာကိုလက်ရလမ်းပဲဖြစ်ဖြစ်လက်ဝန်းလမ်းပဲဖြစ်ဖြစ်သူတဏှာနာကိုလား စွပြီးတော့ပြေးရလို့ရှိရင်ဒီလူဆိုးတွေရဲ့ဘေးရန်အန္တရာယ်ကမလွတ်နိုင်ဘူးလားမလွတ်နိုင်ပါဘူး။ဒါပေမဲ့လို့အဲ့ဒီမှာတွေးရဝင်ပြီးတော့ဒီလမ်းကတွားရင်လွတ်ပါမလား၊ဟိုလမ်းတွားရင်လွတ်ပါမလားနဲ့အဲ့ဒီမှာစိတ်ကူးနေတာလည်းပဲနောက်ကသကုသမားတွေမိလာပြီးတော့ဟောအဲ့ဒီမှာပစ္စည်းကိုလည်းယူလူကိုလည်းတတ်ခံရတယ်။ဒါကိုလူချင်းနဲ့ကိုခီးပဲမရောက်တော့ကိုရောကိုဝဲကိစ္စတွေရောပြုနိုင်သေးရလားမပြုနိုင်ပါဘူးပြုနိုင်တော့ဒါကြောင့်ဘောလေယုံမှားမှုဆိုတဲ့ဝီစီကိစ္စ ဒါဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရှိကိုတရားတက်တော့ဒီမှာယုံမှဝိသိကိစ္စလားဓမ္မရီမဖြစ်အောင်ဝိပဿနာဉာဏ်မဖြစ်အောင်တားတာအားထုတ်နေရပြီမဲ့ထိုင်ရထိုင်ရပြီမဲ့ဒီပုဂ္ဂိုလ်တရားမဆုမဘူးအဲ့ဒီမှာတွေးတောစဉ်းစားပြီးလို့နေတဲ့အဲ့လိုဆိုရင်စိတ်ပြည့်ညင်မှုတမာရီလည်းမဖြစ်နိုင်ဘူးဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားဖြစ်နိုင်ပါဘူးအဲကြောင့်ဒီယုံမှမှုဆိုတဲ့ဝိသိကိစ္စနိဗ္ဗာန်တရားကို လက်ခံရမှာလားပေးရမှာလားပေးရမှာပါဗျာအေးကျေစုလိုက်ဝေယုံယုံမာဒွိဟယုံမာဒွိဟလမ်းနှစ်ခွလမ်းနှစ်ခွတွေ့ကပေဖြောင်းလေတွေ့ကပေဖြောင်းလေယုံမာဒွိဟယုံမာဒွိဟလမ်းနှစ်ခွလမ်းနှစ်ခွတွေ့ကပေဖြောင်းလေတွေ့ကပေဖြောင်းလေယုံမာဝီဇိကိစ္စဆိုတဲ့နိဗ္ဗာန် ဒီနိဝရဏတရားဝင်လာပြီဆိုရင်တမာရီတွေကိုမဖြစ်အောင်တားဆီးထားနိုင်တဲ့အတွက်အဲ့ဒီနိဝရဏတရားကိုလက်ခံရမှာလားပယ်ရမှာလားပယ်ရမှာပါဗျာဒီလိုဆိုတော့ဤစဉ်ကဝိပယိနောအင်္ဂါ၅ပါးကိုပယ်ရမယ်ဆိုတော့အခုဒီမှာအင်္ဂါ၅ပါးကိုပြီးသွားပြီနံပါတ်၁ကကာမိဆန္ဒနိဝရဏပါနိဝရဏလေကာမိဆန္ဒနိဝရဏပါဗျာဟောနံပါတ်၂က သရဏဘာဒနိဝရဏနံပါတ်3ကချိနာမိတ်္တနိဝရဏနံပါတ်4ကဩဒိသကုဥ္စနိဝရဏနံပါတ်5ကဝိသိကိစ္စနိဝရဏအဲဒီနိဝရဏ၅ပါးလုံးဟုတ်ဘူးတပါးဝင်နေရင်ရောတမာရိယမှာရပါဗျာကာမိသန္တာဆိုတဲ့ကာမဂုဏ်အာယုန်တွေနဲ့စပ်ပြီးတော့ဉာဏ်စိတ်ကူးနေတဲ့ပုဂ္ဂိုလ် မိမိရှုကအာယုံကိုရောရှုပါဘူးလားမရှုပါဗျာတရားရှုတတ်ပါဘူးလားမတိုးတတ်ပါဗျာတမာရီလည်းမဖြစ်ဘူးဝိပဿနာဉာဏ်လည်းမဖြစ်တော့ယံပါရနိဝရဏသူတော်ဟာဒီပုံမှာသိကြည်ဖို့တပြတ်ဖို့ဒါရင်စိတ်ကူးကြံစည်နေတဲ့ပုဂ္ဂိုလ်တရားကိုနေနေရောဒီဒေါသတရားတွေဖြစ်နေပြီဆိုရင်ရောမိမိခန္ဓာကပုံပဲအာယုံကိုရှုနိုင်ပါဘူးလားမရှုနိုင်ပါဗျာမရှုနိုင်ရင်တမာရီရောရမလားမရပါဗျာဝိပဿနာဉာဏ်ရောမဖြစ်ပါဗျာရှင်းနိုင်ရောဟုတ် ဌိနမိတ်တနိဝရဏအဲဌိနမိတ်တနိဝရဏထိုင်မှန်ပြင်းနေမယ်သို့မဟုတ်အိမ်ငိုက်နေမယ်အထုပ်ဖို့တရားအထုပ်ဖို့ပြင်းနေမယ်အထုပ်ပြန်တော့လည်းဝိရိယစိုက်ပြီးအာမထုပ်ဘူးပြင်းပြင်းကြီးကြီးနဲ့အထုပ်နေမယ်ဆိုရင်တမာရီရောဖြစ်ပါမလားမဖြစ်ပါဗျာဝိပဿနာဉာဏ်ရောဖြစ်ပါမလားမဖြစ်ပါဗျာဒါကြောင့်လက်ခံရမှာလားပြရမှာပြရမှာပါဗျာနောက်ဥပ္ပစ္စကိုယ်ကိုယ်စာစိတ်ပြန်လွင့်နေမယ် အဲ့ဒီပြန့်လွင့်နေတာကိုတစ်ခါတရံမှာယောဂီပုဂ္ဂိုလ်များပြန့်လွင့်နေတာကိုပြန့်လွင့်နေလို့မသိနိုင်မဆေရအာယုံမဆေရုံရှိတော့ဒီလိုထင်နေတာ။ကျွန်တော်စိတ်ကြီးကတခြားရောက်နေတဲ့ကံမှာမဆေရအာယုံထင်မှာဟုတ်မလား။မထင်ပါဗျာ။မဆေကလည်းဘယ်ရောက်လို့ရောက်မှမသိပဲနဲ့အဲ့ဒီမှာမရောမှတ်နိုင်ပါဟုတ်မလား။မမှတ်နိုင်ပါဘူး။မှတ်နိုင်တော့ဥဒိစ္စဖြစ်ပြီးဒီမှာလက်နေလို့ဖြစ်သွားတာ။အင်းရဲ့လိုလက်လိုဖြစ်သွားတာလို့ အဲ့လိုဖြစ်သွားတတ်တယ်ဒါမှမဟုတ်ဥဒိစ္စကုကုစပူပန်နေတဲ့ပုဂ္ဂိုလ်အဲ့လိုဆိုရင်ဒီပုဂ္ဂိုလ်ကပြန့်လွင့်နေတဲ့တွင်ကိုယ့်ရဲ့စိတ်ကိုရှုမှတ်ရတဲ့အာယုံကိုရောရှုမှတ်နိုင်ပါဦးမလားရှုမှတ်နိုင်ပါဗျာရှုမှတ်နိုင်လို့ရှိရင်တမာရီရောဖြစ်ပါမလားမဖြစ်ပါဗျာဝိပဿနာဉာဏ်ရောဖြစ်ပါမလားမဖြစ်ပါဘူးလက်ခံရမှာလားပယ်ရမှာပယ်ရမှာပါဗျာဘောဆုံးတော့ကဝိจิကိစ္စနိဝရဏလက်ခံရမှာလားပယ်ရမှာပယ်ရမှာပါဗျာဒီတော့ပြင်စင်ကဝိပ္ပယိနောတဲ့တရိယာတို့စံအိမ်လေးကိုနေမဲ့ပုဂ္ဂိုလ်ဟာ ဒီအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်ဒီဒီအင်္ဂါ၅ပါးရှိနေရင်ဘုရားတို့ရိယာဆိုင်နဲ့မြင်ခွင့်ရပါမလားမရပါဗျာလုံးဝကိုမရနိုင်ဘူးတတိလည်းမဖြစ်ဘူးတမာရီလည်းမဖြစ်ဘူးဝိပဿနာဉာဏ်လည်းမဖြစ်ဘူးမဉဏ်ဆိုတာမဉဏ်ပူဉဏ်ဆိုတာကအဝေးကြီးပဲဟုတ်တယ်မလားအဲဒီတော့ဒီအင်္ဂါ၅ပါးကိုယောဂီပုဂ္ဂိုလ်ကဘယ်လိုပယ်မလဲဆိုရင်တတာရကိဏစိတ္တတာတတိပဲ ဘာရေးကြီးဆုံးလဲတတိအရေးကြီးပါလေဗျာတတိဒါကြောင့်မို့လို့တတိဌာနသုတ်တံဆိုတာတတိကိုပဓာနာဟောတာပဲတရားအထုတ်တဲ့ပုဂ္ဂိုလ်ဟာတတိကအရေးကြီးဆုံးပဲဒါကြောင့်မို့ရှေးရှေးတော်ကောင်းတွေကထိုင်တတိရတတိသွားတတိစားတတိအိတ်တတိဆိုပြီးတော့အမြဲတမ်းတတိထားပါအမြဲတမ်းတတိလေးကပ်နေပါဆိုပြီးတော့အဲ့ဒီမှာတတိလေးကပ်ပြီးတော့တတိဆိုတာကအမှန်ရမှုပဲ တတိဆိုတာပါမယ်မှတ်ရမှုပါမှတ်ရမှုဆိုတာကကိုရှုမှတ်ရမယ်အာယုံလေးကိုမကိုကရှုမှတ်စိတ်လေးကရှိနေရဒီပုံမှာမစိတ်လေးကနေရအမြဲတမ်းအမှတ်ရတယ်အပမာဒဆိုတာလည်းမမေ့တာတတိဆိုတာလည်းရှုမှတ်ဖို့မေ့တာလားမမေ့တာလားမမေ့တာမမေ့တာအတူတူပဲအပမာဒနဲ့တတိနဲ့အတူတူပဲအဲဒီတော့ဒီမှာမမေ့တဲ့ဒီတတရကိဏစေတ္တဆိုတာဒီခန္ဓာမှာ ရှုတော်ရကပေါ်သမျှအာယုန်တိုင်းမူတာဒီအတိဥစည်းတဲ့စိတ်ကလေးကဖြတ်ပြီးရှုနေမယ်စောင့်ပြီးရှုနေမယ်ဆိုရင်အဲ့ဒီနိဝရဏတရားတွေဝင်ခွင့်ရအောင်မလားမရပါဘူး။မြေဆန္ဒနဲ့ဝင်ခွင့်မရဘူး။ဗျာပါရချိနာမိတာပုရိသကုကုသဝိဇိကိစ္စဘယ်နိဝရဏမှာဝင်ခွင့်မရတော့။အဲတကယ်လို့ဝင်လာရင်လည်းတတိလေးကရှိနေတဲ့အတွက်ကြောင့်စောင့်ပြီးရှုမှတ်နေရင် အဲ့ဒီနိဝရဏတရားတွေရောမပယ်နိုင်ဘူးလားပယ်နိုင်ပါဗျာအားလုံးပယ်နိုင်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာအရိယာစံအိမ်ထဲမှာနေခွင့်ရသလားမရဘူးလားနေခွင့်ရပါတယ်ဗျာအဲတော့ဒီတော့အရိယာစံအိမ်ထဲမှာနေခွင့်ရပြီဆိုတော့ကုဒီမှာမိတို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များဒီနိဝရဏတရား၅ပါးအထူးပယ်နိုင်အောင်ကြိုးစားပြီးတော့ဝိရိယစိတ်ရှုကြတာ ဒီနိဝရဏတရားတွေကြောင့်ပဲခွန်ကြီးတို့ယောဂီများတရားမတူတဲ့သူနိဝရဏတရားတွေကိုပယ်နိုင်ပြီဆိုရင်တရားတွေကတူတယ်လားဘာဖြစ်လို့လဲလို့ဆိုတော့ဒီမှာစိတ်တံဝိတ္တုဒီဒီနိဝရဏတရားတွေရှိနေရင်စိတ်တွေကစင်ကြယ်လားညင်လွမ်းနေလားညင်လွမ်းနေပါလေဟောနိဝရဏတရားတွေကျင်းသွားပြီဆိုရင်စိတ်ကဘာဖြစ်သွားပြီလဲစင်ကြယ်ပါစင်ကြယ်သွားပြီစိတ်တဝိတ္တုဒီဖြစ်သွားပြီ ဘာဝိတ္တုဖြစ်သွားတယ်စိတ်တဝိတ္တုဖြစ်သွားတယ်ဒါကြောင့်တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာဒီစိတ်တဝိတ္တုဖြစ်ဖို့အထူးမကြိုးစားရဘူးလားကြိုးစားရပါလားဗျာဒီနိဗ္ဗာန်တရားတွေကိုလက်ခံရမှာလားပယ်ပယ်ရမှာလားပယ်ရမှာပါဗျာဒီလိုပယ်နိုင်အောင်ဝိရဆက်ပြီးကြိုးစားရဒါတွေကိုပယ်ဖို့ဆိုတာလည်းပဲဝိရဆက်ကြိုးစားလို့စိတ်ကြည်ငြိမ်မှုတမာတိဖြစ်ပြီးဒီတတိစောင့်ရှောင်ပြီးထားပြီးလို့ကြိုးစားလို့စိတ်ကြည်ငြိမ်မှုတမာတိဖြစ်ပြီးဆိုရင် အဲ့ဒီစိတ်ကြီးဒေဝနာတရားတွေဝင်ဝင်မရနိုင်တော့ရနိုင်သေးရလားမရနိုင်ပါဘူးအဲ့ဒီမှာဖြစ်နေတာဒါကြောင့်မို့တမာရီဘိက္ခူဘာဝိထာလို့မြတ်စွာဘုရားအထက်ကတက်ကဟောတာတမာရီဖြစ်အောင်အာထုကြဘာဖြစ်အောင်အာထုခိုင်းတမာရီဖြစ်အောင်အာထုကြတမာရီဖြစ်အောင်အာထုကြတမာရီဖြစ်ဖို့ပဲအာထုအာထုခိုင်းတမာရီဖြစ်ပြီဆိုရင်တဲ့စိတ်ကဘာဖြစ်သွားပြီလဲစင်ကြယ်သွားပြီနိဗ္ဗာန်တရားတွေကိုပယ်နိုင်သွားပြီ နိဗ္ဗာန်တရားတွေပယ်နိုင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဝိတ္တုရိနဲ့ပြောရင်စေတဝိတ္တုရိဖြစ်သွားပြီစေတဝိတ္တုရိဖြစ်ပြီဆိုရင်နောက်ကအမှန်သိမလားအမှားသိမလားအမှန်သိမှာပါဗျာစေတဝိတ္တုရိဆိုရင်စိတ်စင်ကြယ်ပြီဆိုရင်ဒိဋ္ဌိဝိတ္တုရိအတိအမြင်ပါဖြစ်သွားပြီလေစင်ကြယ်ကြပါဘူးအတိအမြင်စင်ကြယ်သွားစိတ်ကစင်ကြယ်တော့ရှုမှတ်တဲ့အာယုံပေါ်မှာ တခြားနိဝရဏတရားမဝင်တော့ဒီပုံမှာပဲမစိတ်ရှိစိတ်ကလည်းမစိတ်နောက်စိတ်ကလည်းမစိတ်နောက်နောက်စိတ်ကလည်းမစိတ်ဟိုနောက်နောက်စိတ်တွေကလည်းမစိတ်မစိတ်ကြီးတွေဇင်တန်းနေဖြစ်နေတခြားစိတ်ခြားစိတ်ဝင်ခွင့်ရသေးလားမရပါဘူး။ဘာစိတ်မှမဝင်တော့တဲ့အတွက်ကြောင့်စိတ်တွေကစင်ကြဲနေတယ်။အဲ့ဒီစိတ်တွေစင်ကြဲနေတဲ့အခါကလည်းကြတော့ရှုတဲ့အခါမှာရှုတာအာယုံရဲ့ သဘောအမှန်မသိနိုင်ဘူးလားသိနိုင်ပါလေဗျာအဲရှုရဆိုရင်ဥမာအဖြစ်ဘုန်းကြီးတို့ခေါင်းမပိကိုအာရုံလေးကိုရှုရဆိုရင်စောစောကဘုခေါင်းလေးဆိုရင်လည်းပဲဝါဘကြီးတင်းလာတဲ့သဘောတည်တယ်။ပင်လေဆိုရင်လည်းဝါဘကြီးရုပ်သွားတဲ့သဘောတည်တယ်။အဲဒီယောဂီဘုရားခေါင်းလေဆိုရင်ခေါင်းလာတဲ့သဘောလေးတွေတည်တယ်။ပင်လေဆိုရင်ပင်လာတဲ့သဘောလေးတွေတည်တယ်။အလယ်ပိုင်းတည်တယ်။ဘယ်ပိုင်းတည်တယ်။အလယ်ပိုင်းခေါင်းမှုလေးရဲ့အလယ်ပိုင်းကိုတည်တယ် ဘာရဲ့အလယ်ပိုင်းကိုသိတာလဲ။ဘောင်းမှုရဲ့အလယ်ပိုင်း။ဘောင်းမှုရဲ့အလယ်ပိုင်း၊ပိန်မှုရဲ့အလယ်ပိုင်းဒါနဲ့သိရတယ်။အဲ့ဒီပုံမှာဖောင်းနေဆိုရင်လည်းဝါဘက်ကြီး၊ပိန်နေဆိုရင်လည်းဝါဘက်ကြီးပြင်းရတယ်။အဲ့ဒီဖောင်းတာကသူလဲဆိုငါငါဘက်ကြီးဖောင်းတာ။ရှုနေတာကဘယ်သူလဲဆိုငါငါရှုနေတာ။အဲ့ဒီတော့မှတ်တယ်လည်းငါပဲဖောင်းတာလည်းငါပဲပိန်တာလည်းငါပဲဆိုရင်ငါကြီးရဲ့ပဲငါလည်းငါ။အခုသေချာရှုရတယ်ဒီပုံမှာစိတ်တွေကစင်ကြယ်သွားပြီ။ မစိကြီးတွေဒီစစ်တန်းနဲ့ဒီပုံမှာပဲဖောင်းမှုပင်မှုအာယုံပုံမှာပဲမစိရှိကနဲ့ဖောင်းနေလို့မှလိုက်ဒီဖောင်းမှုတွေမရှိတော့ဘူးဆိုပင်နာလေးပေါ်လာလိုက်ပင်နေလို့မှလိုက်ပင်နာလေးမရှိတော့ရင်ဖောင်းနာလေးပေါ်လာလိုက်ဒီပုံမှာပဲမစိကမြဲနေအဲ့လိုမြဲနေတဲ့ခက်ကလာကြတော့အဲ့ဒီ1 byte ဆိုတဲ့တန်းပြောက်ပြီးတော့တင်းလာတဲ့သဘောပဲဒီဘာသဘောပဲဒီတင်းလာတဲ့သဘောတင်းသဘောလေးပဲဒီပင်နေဆိုရင်လည်းရောသွားတဲ့သဘောလေးပဲဒီ အဲ့ဒီတင်းလာတဲ့သဘောရော့သွားတဲ့သဘောကဝါရောတတ်ပဲတင်းသဘောရော့သဘောကဘာကြလဲဝါရောတတ်ပါဗျာဝါရောတတ်ရဲ့တိခဲ့သဘောလေးကိုသိနေတာသဘောလေးကိုသိနေတာဆိုတော့အမှန်သိတာလားအမှားသိတာလားအမှန်သိတာပါဗျာဒါလို့တမ္မာဒိဋ္ဌိကိုမှလားမိစ္ဆာဒိဋ္ဌိကိုမှလားတမ္မာဒိဋ္ဌိပါဗျာဒီအဲ့ဒီလိုအမှန်သိသွားပြီဆိုတော့ဒိဋ္ဌိဝိတ္တုဖြစ်သွားပြီဘာဝိတ္တုဖြစ်သွားတာဒိဋ္ဌိဝိတ္တုဖြစ်သွားပါပြီဒီနော် ပထမတော့ကတော့ဒီဖောင်းနေပေးတယ်ဆိုရင် one by ပုံစံကြီးကိုပဲရှုနေတာပြည့်ညက်ပြီအခုတေချာလေးရှုလို့ဒီပေါ်မှာစိတ်တွေစင်ကြယ်သွားတာနဲ့ဒီဝရဏတရားကြီးကျင့်သွားတာနဲ့တပြိုင်နက်တည်းအမှန်တည်းရဲ့ဖြည့်ဖြည့်လို့ဖြစ်သွားအမှန်မြင်သွားပြီအဲ့ဒီမှာဖောင်းတယ်ဆိုရင်တင်းလာတယ်လို့ပိန်တယ်ဆိုရင်ရော့သွားတယ်လို့ဖောင်းတယ်ဆိုရင်တင်းလာတယ်လို့ပိန်တယ်ဆိုရင်ရော့သွားတယ်လို့ဒီသဘောလေးကိုပဲသိရတယ်။ဒါအဲ့ဒီဖောင်းလာပိန်လာလေးကိုတေချာခွဲကြည့်မယ်ဆိုရင်လည်း အဲ့ဒီတင်းတာလေးကဝါယောဓာတ်ပိတ်ချော့သွားတာလေးကလည်းဝါယောဓာတ်အဲ့ဒီဝါယောဓာတ်ကရုပ်တရားဝါယောဓာတ်ကဘာတရားရုပ်တရားပါဗျာဘုန်းကြီးတို့ဒီမှာဓာတ်၄ပါးရှိတာအကုန်လုံးဟာပထဝီအာဝတေဇောဝါယောဓာတ်ရာအကုန်ရုပ်တရားကြီးပဲအဲ့ဒီဝါယောဓာတ်လေးကရုပ်ပြီးနေတာပြီးနေတဲ့စိတ်ကလေးကနာမ်တရားပါဟောင်းနေဆိုတဲ့အခိုက်မှာလည်းပါနေပါလေယုတ်တရားနဲ့နာမ်တရားဆိုရင်လည်းပါနေပါလေယုတ်နဲ့နာမ်ပါဘေးယုတ်တရားနာမ်တရားဒါမှသိနေတယ် အဲ့လိုသိတာအမှန်ပြီလားအမှန်ပြီလားမှန်ပြီပါဗျာအဲ့ဒီသိကိုအဲ့ဒီတတိကိုယထာဘူတဉာဏ်လို့ပြောတာဘာဉာဏ်လို့ပြောတာယထာဘူတဉာဏ်ပါဗျာအမှန်သိတဲ့ဉာဏ်အမှန်သိတဲ့ဉာဏ်အဲ့ဒီမှာတမာဓိတိဆိုတဲ့အမှန်သိတဲ့ဉာဏ်လေးပေါ်လာအဲ့ဒီကနေပေါ်လာလို့စိတ်ပြီးရှုမှတ်စိတ်ပြီးရှုမှတ်နေတဲ့ခန္ဓာလာကြတော့ရှုမှတ်ရင်ရှုမှတ်ရင်းနေပဲယုံကြည်တဲ့ဉာဏ်ထဲမှာသူ့သူပဲပေါ်လာ သူ့ဟာသူပဲပုံလုံးပေါ်လာဟောမှုဆိုတဲ့အာယုံလေးပေါ်လို့လားဟောင်းတယ်ရှူရတာလားဟောဒါလေးကြီးဝင်လေလေးဝင်လာလို့လားဝမ်းမဲ့လေးကပေါင်းလာတာပါဝင်လေလေးကမရှိခဲ့ရင်ဟောင်းမှုဆိုတာမရှိနိုင်ပါထွက်လေလေးထွက်သွားလို့လားပိမှုဆိုတာလေးဖြစ်ရထွက်နေတာမရှိရင်ပိမှုဆိုတာလည်းဖြစ်ပါအဲ့ဒီမှာသူ့အကြောင်းနဲ့သူ့အကျိုးကိုသူကသဘောကျတယ်။ဖောင်းမှုလေးပေါ်လာလို့ကဖောင်းတယ်လို့ရှုရတယ် ဖောင်းမှုဆိုတဲ့အာယုံလေးနဲ့မရှိရင်ဖောင်းတယ်လို့ရှုစိတ်လေးလည်းမရှိဘူးပါပိန်နဲ့အာယုံလေးတွေမပေါ်ရင်ပိန်တယ်လို့ရှုမှတ်စီတွေဖြစ်နိုင်ပါလားအဲ့ဒီမှာသူအကြောင်းနဲ့သူအကျိုးသူအကြောင်းနဲ့သူအကျိုးကိုရှုမှတ်နေရင်သူကသဘောကျတယ်သွားတော့မယ်ဆိုရင်လည်းသွားခြင်းနဲ့စိတ်ညာလေးကပထမစပြီးတော့ဖြစ်လာအကြောင်းတရားအဲ့ဒီသွားခြင်းနဲ့စိတ်ညာအကြောင်းလေးကြောင့်ဟောသွားမှုဆိုတဲ့ယုတ်ကျူးဖြစ်ရတယ်ထိုင်မယ်ဆိုရင်လည်းထိုင်ခြင်းနဲ့စိတ်ညာအကြောင်းလေးကထိုင်မှုဆိုတဲ့ယုတ်ကျူးလေးဖြစ်ရတယ် အဲ့ဒီလိုပဲသူကသူဒီမှာထိုင်ခြင်းနဲ့နာကြောင်ကြောင်ထိုင်မှုဆိုတဲ့ယုံကြည်ထိုင်တယ်တော့နေထိုင်တယ်လို့ရှုမှတ်တယ်အဲ့တော့ထိုင်မှုဆိုတဲ့ယုံကြောင်ကြောင်ထိုင်တယ်လို့ရှုမှတ်ရတဲ့နာကြည်အဲ့ဒီမှာအကြောင်းနဲ့ကြိုအကြောင်းနဲ့ကြိုအကြောင်းနဲ့ကြိုဆက်ဆက်ဖြစ်နေတဲ့သဘောလေးတွေကိုရှုရင်းရှုရင်းနဲ့တတိယသမารီအားလေးကောင်းလာတဲ့ခါကျတော့သဘောပေါက်ကူလာတယ်သဘောပေါက်ပါတယ်သဘောပေါက်ပါတယ်မှန်ပြီပါအဲ့ဒီအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုသာသိရင် တကယ်ပန်းပန်းနဲ့သဘောကျတော့ရင်ဟန်စင်းဝါဒကိုလက်ခံနိုင်တော့ဘာဝါဒကိုလက်ခံနိုင်တာဟန်စင်းဝါဒလက်ခံတော့လက်ခံနိုင်တော့သူအကြောင်းကြောင့်သူအကျိုးဖြစ်တာစေဘယ်သူကမှဖန်ဆင်းတာမဟုတ်ဘူးဒီနေ့ကဒီမိဘနဲ့ဒီဘဝကိုရလာတယ်ဆိုတာရှေ့ကပြုခဲ့တဲ့ကုသိုလ်ကံအကြောင်းကြောင့်ငါဒီလူဘဝဒီမိဘဒီမိသားစုဒီတိုင်းဝန်းနဲ့ပါရောက်လာဒီဆရာသမားနဲ့ငါတွေ့ရတယ် ရှိကပြုတဲ့အကြောင်းကြောင့်ဒီကုသကံအကြောင်းတရားတွေကြောင့်မာဒီဝကလူဖြစ်ရတဲ့အကျိုးပါဘာမှဘသူကမှဖန်ဆင်းတာမဟုတ်ဘုရားသခင်ကဖန်ဆင်းတာမဟုတ်မြမလည်းဖန်ဆင်းတာမဟုတ်ဘူးအကြောင်းကြောင့်ဘာဖြစ်လာတာလဲအကျိုးဖြစ်တာပါအဲ့ဒီမှာအကြောင်းနဲ့အကျိုးကောင်းကောင်းသဘောကျသွားရင်ဖန်ဆင်းခြင်းဝါဒကိုလက်ခံနိုင်လားလက်မခံနိုင်ဘူးလက်မခံနိုင်တော့လက်မခံနိုင်အဲ့ဒီမှာဆက်ရှုဆက်ရှုတဲ့အခါကလည်းကြတော့ရှုတိုင်းရှုတိုင်းဟာ မဆရာအာယုံလေးအစာပိုင်းကြီးတည်ရဲ့ဆုံးပိုင်းကြီးတက်ပါမဆရာအာယုံလေးနဲ့အာယုံလေးနဲ့ဖောင်းလာနေရှိတဲ့ဖောင်းလာအစာပိုင်းတည်ရဲ့ဖောင်းလာဆုံးပိုင်းကြီးတက်ပါဘိညာအစာပိုင်းကြီးတည်ရဲ့ဘိညာဆုံးပိုင်းကြီးတက်ပါကိုကြွတယ်လမ်းတယ်ချတယ်ဆိုရင်ဒီမှာကြွမှုရဲ့အစာပိုင်းကြီးတည်ရဲ့အဆုံးပိုင်းကြီးလမ်းမှုရဲ့အစာပိုင်းဆုံးပိုင်းချမ်းမှုရဲ့အစာပိုင်းဆုံးပိုင်းအဲ့ဒီဟာလေးကိုသိတော်တဲ့ခါကျတော့ဟောယုတ်ရဟန္တာတရားတွေမမြဲတဲ့တရားတွေပါလား သုံးသပ်ဆင်ခြင်ပြီးတည်တာဘယ်လိုသိသွားတာလဲသုံးသပ်ဆင်ခြင်ပြီးတည်တယ်အဲဒီမှာသုံးသပ်ဆင်ခြင်ပြီးတည်သွားတာဒါတဏ္ဍတဏညာကိုဘာညာကိုလဲတမတဏညာကိုယ့်ဟာကိုဆင်ခြင်ပြီးသဘောကျသွားတာခြေလမ်းလေးတွေလမ်းနေပထမခြေလမ်းလေးစမှုစတော့တယ်နောက်ကျမ်းမှုလေးဆုံးတာဘယ်ခြေလမ်းလေးလမ်းနေစတယ်ကျမ်းမှုလေးဆုံးတော့အဲ့ဒါလေးကိုကြည့်ပြီးတော့ဒါတွေမမြဲတဲ့တရားတွေပါလားအဲ့ဒီလိုဆင်ခြင်လိုက်တာအဲ့ဒါလေးကိုဆင်ခြင်ပြီးတာလို့တမတဏညာ အဲ့ဒီဓမ္မသနာဉာဏ်မှာတော့ဟောမယ်ဆိုကြည်ကြီးအဲ့ဒီကနေပြီးတော့အဲ့ဒီဓမ္မသနာဉာဏ်ကစပြီးတော့အမြင်ရောင်ကြီးစပေါ်လာအဲ့ဒီဉာဏ်ကစပြီးတော့အာယုံကြီးအမျိုးစုံထင်လာတယ်အာယုံမျိုးစုံဆိုတာဘုရားကျောင်းကစီရီထုနောက်ပြီးတော့လူတွေကောင်စသည်ယုစုတောတောင်းစသည်ဖြင့်အဲ့ဒီလိုအာယုံမျိုးမျိုးတွေထင်တယ်တချို့ကအဲ့ဒီအာယုံနောက်ကိုလိုက်နေတာနဲ့ရှိကိုတရားတက်တာမတက်တော့မတက်တော့ဘူးလုံးဝမတက်တော့ အဲဒီမှာကမ္မထာဆရာရေးကြည့်ကြလားမကြည့်ဘူးလားရေးကြည့်ပါလိမ့်မယ်ကမ္မထာဆရာရေးကြည့်ရနော်ယောဂီကအဲ့ဒီအာယုံတော့လိုက်နေတာတပည့်တော်လင်းအောင်လေးနဲ့လင်းအောင်လေးတွေမှာတပည့်တော်ပဲလို့ဒါလေးကိုဟောတာယာနေတာအဲ့ဒါကိုဒီကမ္မထာဆရာကလည်းအေးအဲ့ဒီလင်းအောင်လေးတွေဆိုတာဘာအမလီဘာညာလေးဖြစ်နေတာအဲတရားတွေကဘယ်လိုဖြစ်နေပြီဘယ်လိုတက်နေပြီဆိုတာယောဂီကမြောက်ဘူးမိစိတ်တွေမြောက်ဘူးအဲ့ဒီမှာထိမ့်ပြဒါမှမဟုတ်ကမ္မထာဆရာအင်မတန်ရေးကြည့်တယ်ယောဂီရဲ့ လိုကိုလိုက်လို့မရယောဂီရဲ့ဆန္ဒနဲ့ယောဂီဖြစ်စီခြင်းတာပြောစီခြင်းတာကိုခမန်းဆရာလိုက်ပြောလို့မရဘူးအဲယောဂီရဲ့ဆန္ဒလိုက်ပြီဆိုရင်အဲ့ဒီယောဂီနင့်တာဘယ်သူနင့်တာလဲယောဂီနင့်တာပါယောဂီနင့်တာနော်ယောဂီတို့အဲ့ဒါလေးသတိထားရမယ်နော်ကိုဖြစ်ခြင်းတာကိုကမ္မဒန်းဆရာကမ္မဒန်းဆရာစီကအတင်းဝန်ခံခိုင်းနေတယ်အဲ့ဒီမှာကိုနင့်တာတော့တယ်ဒါကြောင့်အဲ့ဒါကိုအထူးသတိပြုရအောင် အတူတည်းပြောကိုဖြစ်တာလို့ကိုပြောဒါပေမဲ့ကမ္ဘာဆရာကပြောတာလေးကိုသင်ချင်နားထောင်မှသာတာနားထောင်မှသာတာအဲ့ဒီလိုဒါကိုလက်ခံထားတာဒါတွေကိုပြန်ရမယ်ဆိုရင်ကိုကအဲ့ဒါဒီပုံမှာအာယုန်ဒီပုံမှာပဲကိုကလိုက်နေရတရားကအဲ့ဒီအာယုန်ပုံမှာရှိတာမဟုတ်ဘူးခန္ဓာမှာရှိတာတရားကဘယ်မှာရှိတာခန္ဓာမှာရှိတာအဲ့ဒီအာယုန်ဒီပုံမှာတရားရှိတာမဟုတ်ဘူး တချို့ကဒီအာယုံတွေပေါ်မှာပဲဒီကံနဲ့တန်ရာပြီးတော့ဒီအာယုံနဲ့ပဲပြီးနေတာဒါကြောင့်မို့အဲ့ဒီအာယုံတွေနဲ့ပတန်ရာနဲ့ဒီအာယုံတွေဟာတရားမှာပဲဆိုတာကိုကမ္ဘာန်းဆရာကညွှန်ကြားညွှန်ကြားမှာအဲ့ဒီအာယုံတွေတော့မလိုက်တော့ဘဲနဲ့မိမိခန္ဓာကိုပြန်ဆိုင်တော့တာအဲ့ဒီခန္ဓာပြန်ဆိုင်ပြီဆိုတော့မှခန္ဓာရဲ့ဖြစ်စီဖြစ်စီကိုသိတာသူတေချာဆက်ပြီးကြိုးစားတဲ့အခါကလည်းကြတော့ဝိညာဉ်ဆိုင်ဒီကနေဒီဉာဏ်ကနေတက်အောင် လူတန်းစရာအသိအရေးကြီးပါတယ်ပညာကဘုန်းကြီးတို့အတော်ကြာတဲ့ဉာဏ်မှာဉာဏ်ရင်လည်းတချို့ပုဂ္ဂိုလ်သုံးလေးရည်နဲ့ပြတ်ပါကြာရင်လည်းဒီပုဂ္ဂိုလ်ကလမ်းနဲ့ချီပြီးကြတာပါဒါကြောင့်အဲ့ဒါကိုကမ္ဘာစရာကဘာဘာနတ်နတ်နဲ့ကိုယ့်ရဲ့တပည့်ကိုတရားသင်ပေးတတ်ဖို့လိုပါတယ်အဲ့ဒီကနေပြီးတော့မှဆက်လက်ကြိုးစားသွားရင်တတိယတမာရီအားကြီးတာကောင်းလာတယ်ကောင်းလာတော့ထိုင်ရင်လည်းရှုမှတ်ဖို့မလွတ်တော့ ရရင်လည်းရှုမှတ်မှုမလုပ်တော့တွားရင်လည်းရှုမှတ်မှုမလုပ်တော့စားတဲ့တောက်တဲ့နေရာမှာလည်းရှုမှတ်မှုမလုပ်တော့အဲ့ဒီမှာရှုမှတ်မှုလေးမြဲတာမြဲရုံနဲ့မဟုတ်ရှုမှတ်တိုင်းရှုမှတ်တိုင်းဟာဩဝါဒီစေဝဉာဏ်ဤစဉာဏ်ကြီးကအမြဲတမ်းထက်မြက်လာတဲ့ခါကလာကြတော့ရှုမှတ်တိုင်းရှုမှတ်တိုင်းတစ်ချက်မှလိုက်ပြတ်သွားလိုက်ပွဲတစ်ချက်မှလိုက်ပြတ်သွားလိုက်ဖောင်းတယ်ဆိုရင်လည်းဖောင်းတာလေးရှုလိုက်ဒီခါလေးပြတ်သွားလိုက် ပညာလေးဖြစ်ပေါ်လာလိုက်ပညာလေးလူစနေဆိုဒေချာလေးရှုလိုက်ဖြစ်သွားလိုက်ဟောမှုရဲ့အဖြစ်ဖြစ်ပင်မှုရဲ့အဖြစ်ဖြစ်ကျွမ်းမှုလမ်းမှုချမ်းမှုရဲ့အဖြစ်ဖြစ်ဒါရင်မဟုတ်ဘူးအတန်လေးကြီးကြားတယ်ကြားတဲ့အတန်လေးကိုဟိုတော့ကတော့ကြားတယ်ကြားတယ်ကြားတယ်ရှုနေရတယ်အခုမဟုတ်ဘူးကြားတယ်လို့ရှုလိုက်ရင်ဖြစ်သွားတယ်ကြားတယ်လို့ရှုလိုက်ရင်ဖြစ်သွားတယ်အဲ့ဒီအတန်လေးရဲ့အဖြစ်ဖြစ်တွေကိုလည်းအကုန်သိတာနောက်ဝေဒနာကိုရှုပြန်တော့လေဒီတိုင်းကြားရှိသွားရှုစီရမလို့တော့ဘာဖြစ်လို့လဲဆိုတော့ဒီ ဥဒယတရားဖြစ်မှုနဲ့ပြမှုကိုသိတဲ့ဉာဏ်ကိုရောက်ပြီဆိုရင်အဲ့ဒီမှာဥပဒေစီဝဉာဏ်နဲ့စပိတိယာစဝိကပတိဆိုတဲ့အတိုင်းအလင်းရောင်လေးအမြဲတမ်းအားကောင်းတဲ့အလင်းနောက်ပီတိလေးခန္ဓာကိုယ်ကြီးမှာကြွားပြီးတော့တက်နေတယ်လို့ပဲပီတိလေးပတ္တိလေးကိုရောစိတ်ရောဟာငြင်းအေးဒုက္ခအဲ့ဒီမှာကိုရောစိတ်ရောဟာဘာမှပင်မနေဆိုတာမရှိတော့ချမ်းသာ စွန်းလုံးပိုင်းကတမာတိထူလောင်စတော့ကပင်ပင်ပန်းပန်းကြီးဝရိယစိုက်ပြီးကြိုးစားခဲ့ရပြီမယ်ဒီကြတော့မဆရာအာယုံနဲ့မဆိတ်လေးဟာအထူးကြောင်းကြဆက်စရာမလိုပဲနဲ့ဆင်ပြေလာအဲ့ဒီမှာရှုမှတ်ရတာလည်းအလွန်ကောင်းပါကောင်းတာတွေကတဏှာကြီးတဏှာကြီးကိုနဏှာကြီးဒီလောက်ကဒီစီကြီးလေးတွေမှလည်းသွားအဲ့ဒီကနေပြီးတော့ဆက်လက်ကြိုးစားရဒီညာရောက်ပြန်တော့လည်းဒီလိုပဲအလင်းရောင်ပီတိတွေပတ္တိတွေဒုက္ခတရားတွေ ဗရာတရားတွေကလည်းဒီဉာဏ်ရောက်ရင်တုံးသွားတာဖြတ်လာတာဖြတ်လာပါဗျာဒီဉာဏ်ရောက်တဲ့ပုဂ္ဂိုလ်ဟာဒီတင်းနေထင်းနေတာကဘလောက်ကြီးအောင်ဗရာတရားတွေအားကောင်းလာလဲဆိုရင်လူကျင်တဲ့စိတ်တွေတန်းကျင်တဲ့စိတ်တွေပေးကျင်ကမ်းကျင်တဲ့စိတ်တွေဒါတွေအလုံးဖြစ်လာအဲ့လိုအလုံးဖြစ်လို့ဒီမှာကမ္ဘာဆရာကဒါတွေကိုအထူးပြုပြီးတော့တားတာအဲတားရတယ်သူ့ရဲ့ဗရာတရားတွေထင်းနေတာကဘလောက်ကြီးအောင်ဖြစ်နေဆိုရင်သူရင် ဒီတရားလေးကိုတွေ့လို့ဒီချမ်းသာလေးကိုရတာလေးလည်းမကျေနပ်ဘူးသူ့အိမ်ရဲ့သူ့မိသားစုတွေနဲ့ဒီတရားတွေအာထုစီခြင်းနဲ့ဆန္ဒတွေမပေါ်ဘူးလားပေါ်ပါရဲ့အဲမိသားစုတွေလည်းအာထုစီခြင်းနဲ့ဆန္ဒတွေအဲ့ဒီမှာတရားပြပြီးတဲ့ကမ္မထဆရာဘုံမှာလည်းကျေးဇူးတင်ဒီကမ္မထဆရာဘုံထံကိုလိုက်ဖို့ပေးတဲ့ညွှန်ကြားပေးတဲ့အတိပေးတဲ့ပုဂ္ဂိုလ်ဒီဘုံမှာလည်းကျေးဇူးတင်အဲ့ဒီလိုတရားလေးထက်နေတာအဲ့ဒီထက်နေရလည်းပဲတရားကရှေ့ကိုတက်ပါမလားတက်ပါဗျာ ဒါကြောင့်တရားတရားတွေရောနဲ့ထက်ရှုမှတ်ရတာလည်းပဲချမ်းသာကိုယ်စိတ်ကလည်းပေါ်ပါခန္ဓာကိုယ်ကြီးကလည်းပေါ်ကြွနေသလိုကိုယ်ကလည်းအထုတ်နေရတာအလင်းရောင်ကြီးတဲ့တရားထက်ဘာမှမရှိတဲ့အလင်းရောင်ထဲမှာကိုယ်တယောက်တည်းဘယ်ချိန်မှလည်းမသိဘယ်နေရာမှလည်းမသိ အာတန်မှလည်းမကြောက်တိတ်ဆိတ်ဝိဝေကအဲ့လိုကာယဝိဝေကစိတ်တဝိဝေကအဲ့လိုတိတ်ဆိတ်ပြီးတော့အင်းချင်းတွေရတာတွေကိုတွေ့နေရတဲ့အခါကျတော့ အဲဒီဟာကိုပဲသူကနိဗ္ဗာန်ကိုရှင်သွားတတ်တယ်ဒီနေရာမှာလည်းအဲလိုဟာကိုကမ္မဋ္ဌာန်းဆရာကအမြတ်ပြီးပါတာလူပေးပါဆိုရင်တော့သွားပြီမှတော့အဲဒီမှာကမ္မဋ္ဌာန်းဆရာဒီမှာညာအဖြစ်နံပါတ်၄ပဲရှိတယ်ဘယ်လောက်ရှိတယ်လဲနံပါတ်၄တော့မှကြည်စမ်းဒီလောက်တရားလေးဒီဆင့်လေးလောက်တော့လောက်ချမ်းသာလေဆိုတာလုံးဝချမ်းသာနေတယ်ခန္ဓာကိုယ်ဟာကျမ်းနေမကြည့်တော့ဘူးလို့ပဲကျမ်းနေလွတ်နေတယ်လို့ပဲ ခံရှုမှတ်နေလေဒီတိုင်းနဲ့ဈေးမြတ်ကြောရှုမှတ်နေလေဒီတိုင်းအဲ့လောက်ထိအောင်ဖြစ်တာအဲ့လောက်ထိအောင်ဖြစ်လာတော့ဒီယောဂီကသူ့ကိုယ်သူကိုပဲမနိဗ္ဗာန်ရောက်နေတယ်။အဲ့ကြောင့်မဲမှာကုတရားထဲမှတ်စရာအာယုံကလည်းအကျိုးရှိတော့ဒါလေးပဲပေါ်လာလေးပဲရှုနေဦးမယ်ဆိုတော့အဲ့မှာကမ္ဘာဆရာကဒီပါပါနန္ဒနဲ့သူ့ကိုဒီဉာဏ်လေးကိုခုချက်တာလေးကိုအားလုံးလက်ခံရမှာမဟုတ်ဘူး။ပြရမယ်ကြီးတဲ့ကြီးတဲ့ကောင်းတဲ့တရားအရာတွေတွေ့ဦးမယ်။ ဒါအမြင့်သဘောလေးပဲသူ့ကတော်ပေါအောင်ပြောတာဒါအမြင့်သဘောလေးပဲရှိသေးတယ်ကြီးတဲ့ကြီးတဲ့ပို့ပြီးတော့တရားရတာတွေကတွေ့လိုက်ရုံနဲ့ဆက်ပြီးတော့ကြိုးစားရအောင်ဒါတွေကိုရှုမှတ်ပြီးတော့ပယ်ရမယ်။ဒါလည်းထောင်းမြင်ပါစွန့်ပါ။ဒီထောင်းမြင်ရာစွန့်ရမယ်။မင်းထောင်းတန်းကိုလိုချင်တရားကိုစွန့်ပါ။အဲတော့နိဗ္ဗာန်ကိုတကယ်မျက်မှောက်ပြုခြင်းလေဆိုရင်ဒါကိုမင်းလက်ခံမနေနဲ့ဒါလေးတွေ့တာမနေနဲ့ဒီတရားလေးကိုကန့်ညီမနေနဲ့အဲဒါကိုရှုမှတ်ပြီးတော့ပယ်ရတယ်ဆိုပြီးတော့အဲ့မှာ အထူးပြုပြီးတော့တတိပေးပြီးတော့ဆရာကသူ့ကိုစောင့်ရှောက်ပြီးတော့အားထုတ်ပြန်အဲ့ဒီကြတော့သူကပဲဝိရိယစိုက်ပြီးဆရာကနားထောင်ပြီးကြိုးစားအားထုတ်ရင်အဲ့ဒီကနေပြီးတော့ကျော်လွန်သွားဒီဝိရိယဗျာဉာဏ်ကနေကျော်လွန်သွားတဲ့ခါကလာကြတော့ရှုမှတ်တိုင်းရှုမှတ်တိုင်းအဖြစ်သဘောမထင်တော့ဘူးအဖြစ်သဘောပဲထင်တော့တယ်ဘာသဘောပဲထင်တော့လဲအပြည့်သဘောပဲထင်ပါဘူး။ဒီရှုမှတ်တဲ့ရှုမှတ်တဲ့အဖြစ်မထင်တော့ဘဲနဲ့အပြည့်သဘောလေးရထင်တာ။ ဘာအာယုံမဲ့ရှုရှုခေါင်းနာရှုနေပြတ်သွားပိန်နာရှုနေပြတ်သွားအထူးအဖြစ်ထင်ရှားတာကဝေဒနာဝေဒနာဆိုရင်ဝေဒနာတက်ခါတက်ခါတက်ခါတက်ခါရှုအခုကြတော့မဟုတ်ဘူးဝေဒနာလေးပေါ်လို့ဝေဒနာလေးပဲလက်လိုက်ဟိုကပြတ်သွားတယ်အဲ့လိုအပြစ်သဘောကြီးတွေတွေ့နေရတာကိုဘင်ကညာလို့ခေါ်တယ်။ဘာညာလို့ခေါ်လဲ။ဘင်ကညာပါဗျာ။ဒီကိုကြီးတို့ဒီမှာကျေးဇူးတော်ရှင်ပါလိဆရာတော်ဘုရားကြီးရဲ့ဉာဏ်စင်နဲ့ပတ်သက်လို့ဆိုရင်ဆရာတော်ဘုရားကြီးခေါ်တာဒီကိုနားချင် အဲဒီမှာဉာဏ်စဉ်တရားတွေကိုသင်္ကန်းဉာဏ်စဉ်ဘလို့ဆိုတာကိုအကျေတုံးဟောတာဒီမှာတော့အကျေတုံးဟောနေဘုရားတို့ဒီဆယ်ရအတွင်းလေးနဲ့ဒီအရိယာဘာသာတရားပြီးဆုံးမှာမဟုတ်ဘူးဒီဉာဏ်စဉ်ကိုပဲဆုံးမှာမဟုတ်ဘူးဒီမှာအဲတော့ဒီဉာဏ်စဉ်လေးဖြစ်နေတာလေးတွေကိုပဲဘုရားတို့ဒီမှာအချင်းချုံပြီးတော့ပြောသွားတယ်အဲဒီတော့ရှုမှတ်တယ်ရှုမှတ်တယ်အဲဒီအပြည့်သဘောကြီးတွေတွေ့ရတဲ့ခံကြတော့အဲဒီအပြည့်သဘောကြီးတွေမြင်ရတဲ့ခံဘုရားယောဂီများကောင်းတယ်လို့မထင်တော့ဘူး ကြောက်เสียရလို့ထင်တာဘာလို့ထင်တာလဲကြောက်เสียရလို့ထင်တာဘုန်းကြီးတို့ဒီမှာသင်္ဘောနဲ့ပဲသွားသွားလေနဲ့ပဲသွားသွားပေါ့လေဒီမြက်ကန်းနေကမ်းပါးဒီကနေပြီးတော့ဘုန်းကြီးတို့ဒီမှာလှမ်းနေရနေပုတ်ကိုရဲရဲတဲ့ခါကြတော့ကမ်းပါးကြီးဒီပြူပြူပြူပြူဆင်းတာကိုတွေ့ရကမ်းပါးကြီးဒီပြူပြူဆင်းလို့အဲ့ဒီနန်းကျသွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကကြောက်เสียရတယ်မထင်ဘူးလားထင်ပါတယ်ကမ်းပါးကြီးဖြစ်ကြတယ် အဲ့လိုပဲဒီအကုန်လုံးကဥခန္ဓာကိုကြည့်လိုက်ရင်အပြည့်သဘောကြီးတွေတွေ့နေရဒုက္ခန္ဓာကိုကြည့်တော့လည်းပဲဘာသဘောတွေ့ရလဲအဲ့လိုအပြည့်သဘောကြီးတွေတွေ့ရတော့မြင့်တဲ့ဆရာများရှိသေးလားမရှိပါဘူးမရှိတော့ဘူးကြောက်ဆရာလို့ထင်တာအဲ့ဒါဘယဉာဏ်ခေါ်တယ်ဘာဉာဏ်ခေါ်လဲဘယဉာဏ်ပါဘယဉာဏ်ခေါ်တယ်အဲ့လိုကြောက်ဆရာထင်တာတော့ဒီယုံနာဒီပုံမှာဘုရားတို့ဒီယုတ်တရားနန္တရားဒီပုံမှာအကောင်းကြီးလို့မထင်တော့အပြစ်ကြီးမြင်လား ဘာတွေမြင်လာလဲအပြစ်နေပြီအပြစ်မြင်လာဒီခန္ဓာကိုယ်ကြီးရဘယ်မှာလဲဘာတစ်ခုမှပြင်းနေနေတာလည်းမရှိပါဘူးလားအပြစ်ကြီးတွေရနေတာပါလားအဝင်ရယောဂီများကိုယ်ကိုလက်ဆောင်လေးတစ်ခုပေးထားတဲ့ပစ္စည်းလေးတစ်ခုကိုပဲခံကြည့်ပေါ့ပစ္စည်းလေးကိုကအကောင်းလို့ထင်ပြီးတော့မြန်မြန်လုံလို့ဥပမာအပြစ်နာယီလေးထမ်းပါနိုင်လေးကိုပေးလိုက်လို့လက်ဆောင်ပေးလိုက်လို့ကိုကတော့ဟိုလှလိုက်တယ်ဗနာမိဒီကန်ဟန်နေပြီးတော့ပေးလိုက်တာဒါလီလှလိုက်တာကောင်းလိုက်တာ post တန်တဲ့ပစ္စည်းလေးတို့ထင် ကယ်တမ်းကျတော့ကိုယ်ကံနေတဲ့ခံရတော့ဒီနာရီကအကောင်းမှုပဲနဲ့အပြစ်ကြီးဆိုရင်ဒီနာရီကိုသဘောကျသလားမကျဘူးလားမကျပါဘူးသဘောမကျတော့အပြစ်တွေမြင်လာတယ်အဲ့ဒီလိုပဲဒီခန္ဓာရဲ့အပြစ်တွေကိုမြင်လာတဲ့ခံရတော့အပြစ်ကိုရှင်းလာတယ်ဒါကိုအာရိနဝဉာဏ်လို့ခေါ်တယ်အဲ့ဒီအပြစ်တွေမြင်လာပြီဆိုတဲ့ခံကလာကြတော့ခန္ဓာကြီးရပြီးတော့ဒီခန္ဓာကြီးပိုင်ဆိုင်ထားတာဒီခန္ဓာကိုယ်ကြီးရရှိနေတာကိုသဘောကျသလားမကျဘူးလားသဘောကျပါဘူးသဘောကျတော့ ဘယ်လိုမှဒီခန္ဓာကိုယ်ကြီးပိုင်ဆိုင်ရတာလို့သဘောမကျမပြောနိုင်တော့အဲ့လိုမပြောနိုင်ရင်းနဲ့ညီးမွေတာကိုနေပြည်တော်ဉာဏ်ဘာဉာဏ်ခေါ်လဲနေပြည်တော်ဉာဏ်ပါဒီခန္ဓာကိုယ်ကြီးရရတာခန္ဓာကိုယ်ကြီးပိုင်ဆိုင်ရတာသိမ့်ပိုင်ရတာလို့တခါစိတ်ထဲမှာမလိုချင်တော့ညီးမွေတာအဲ့ဒီညီးမွေတာကိုအာရုံဉာဏ်လို့ခေါ်တယ်အဲ့ဒီကနေဆက်လက်ပြီးတော့ရှုတဲ့ခန္ဓာလာကြတော့ဘုန်းကြီးတို့ယုံကြည်တာဆက်လက်ပြီးတော့ရှုတော့ဒီညီးငွေပဲဖြစ်တယ်ညီးငွေစရာယုံနိုင်တယ် မလို့ခြင်းတော့ဒီယုံနာကလေလွတ်မြောက်ခြင်းနဲ့ဘာဖြစ်ခြင်းလားလဲလွတ်မြောက်ခြင်းလားလွတ်မြောက်ခြင်းနဲ့အဲ့ဒီလွတ်မြောက်ခြင်းလားကမောဇိတုကမြတ်တဏ္ဍာခေါ်တယ်ဘာညာခေါ်တယ်မောဇိတုကမြတ်တဏ္ဍာဘုန်းကြီးတို့စိုးစောကပြောခဲ့တဲ့ပင်ကပယအာရိနဝနိဗ္ဗိဒာလို့ဆိုတာကတက္ကတယမှာတထိုင်အတွင်းနေဒီညာနေဖြစ်သွားတယ်တက္ကတယမှာတည့်ရဲ့အတွင်းနေဒီညာနေဖြစ်သွားတယ်ဒီညာနေကအကြာကြီးမဟုတ် တက္ကနာမြေတစ်ခါတည်းတချို့ယောဂီမှာအဲ့ဒီညာရှင်မန်းတောင်မသိလိုက်တချို့ယောဂီမှာရှင်မန်းတောင်မသိလိုက်ဒီညာလေးတွေကတထိုင်နေနေနဲ့အကုန်လုံးပြင်ဖြစ်သွားတာအဲ့ဒီလိုအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ညီညွတ်ရတဲ့ကာလကြတော့ဒီယုံနာခန္ဓာတွေကနေပြီးလွတ်မြောက်ခြင်းလားအဲ့ဒါမုံစည်းပြုပြတဲ့ဉာဏ်ပါပဲအဲ့ဒီကနေပြီးတော့လွတ်မြောက်ခြင်းတော့လွတ်မြောက်အောင်တပံအထူးပြုပြီးတော့အထောက်အပံ့ တာမန်အားထုတ်ယူနဲ့ရပါမလားမရပါဘူးမရတော့အဲ့ဒီကြတော့အထူးပြုပြီးတော့အားထုတ်ရတယ်တကယ်ကိုအသေးစိတ်ကြီးတရားရှုရတယ်တရားစစ်စစ်ဆက်ဆက်ကိုရှုရတယ်ရှေ့အမှန်နောက်အမှန်ဆက်အောင်ရှုရတယ်ရှေ့အမှန်နောက်အမှန်ဆက်အောင်ရှုရတယ်ထိုင်တဲ့အမှတ်ကရက်တဲ့အမှတ်ကိုပါသွားတာရက်အမှတ်ကသွားတဲ့အမှတ်ပါသွားသွားတဲ့အမှတ်ကထိုင်တဲ့အမှတ်ပါထိုင်တဲ့အမှတ်ကတရားနဲ့မှတ်ပါ အကုန်လုံးဓမ္မယုံလေးကအမှတ်ကကိုယ့်အဆောင်ကိုပြန်သွားလိုက်တာပါအဆောင်မှာမှတ်တဲ့အမှတ်ကဓမ္မယုံကိုပြန်ပါလာတာယေရှုကမှဆိုရင်အမှန်တယ်ဘဝစမ်းလိုက်တဲ့ခံမှာလည်းအမှန်တယ်တရားဖွင့်တရားပိတ်မှလည်းအမှန်တယ်စမ်းတဲ့တော့တဲ့နေရာမှာလည်းတစ်ခုချင်းတစ်ခုချင်းဇုံးကင်တာကတ္တကစားငါဆိုဝမ်းယူတာကစားအဲ့ဒီမှာတမတ်ချင်းတမတ်တမတ်ချင်းတမတ်ရှေ့အမှတ်နောက်မှဒီပါလို့ရတာလေစစ်ဆက်ရတယ် အဲ့လိုအမှတ်ချင်းကြီးစက်နေအောင်ပြောရရင်တော့နိုးစိတ်ကစပြီးတော့ဤပြိုစိတ်ကြအောင်ကိုအမှတ်ချင်းစက်အောင်ကြိုးစားသွားအထူးပြုပြီးကြိုးစားသွားအဲ့ဒီကံမှာဒီပုဂ္ဂိုလ်ဟာဝေဒနာတွေလည်းလာလိမ့်မယ်။ဘာတွေလာလိမ့်မလဲ။ဝေဒနာတွေ။ဝေဒနာတွေကလည်းပြင်းပြင်းထန်ထန်လာလိမ့်မယ်။ဝေဒနာတွေကပြင်းပြင်းထန်ထန်လာတော့လုံးကြီးကငါတရားတွေကြာကုန်ပြီလားလို့တော့အောင်းမရ။အဲ့ဒီမှာဝေဒနာတွေကလည်းပြင်းပြင်းထန်ထန်လာတယ် အဲ့ဒီဝေဒနာတွေပြင်းပြင်းထန်ထန်လာတော့ဒီဝေဒနာတွေနဲ့ဒီခန္ဓာကိုယ်ကြီးရှုပြီးနေရတဲ့ခါကျတော့ဒီခန္ဓာကိုယ်အပြစ်ကြီးကိုပဲကိုယ်ကသိမ့်ပိုင်ပြီးတော့ဖွက်ဖက်ထားတာဆိုတော့အဲ့ဒီမှာဒီခန္ဓာကိုယ်တို့ကြီးရဲ့လွတ်ချင်နေတာအဲ့ဒီခန္ဓာကိုယ်ကြီးကနေပြီးတော့ဒါကြီးကကိုလွတ်မြောက်ခြင်းနေတာ အဲ့ဒီလွတ်မြောက်ခြင်းနေတဲ့အတွက်ကြောင့်ဒီခန္ဓာရဲ့အဖြစ်တွေကိုနည်းနည်းလေးတွေ့တာလားအများကြီးတွေ့တာလားဒီဉာဏ်ရောက်လာတဲ့ခါကျတော့အများကြီးတွေ့လာအဲ့ဒီမှာခန္ဓာရဲ့အဖြစ်တွေအများကြီးတွေ့ပြီးတော့ဒီခန္ဓာကိုယ်ကြီးကလွတ်ချင်လာအဲ့ဒီလိုလွတ်ချင်တဲ့အတွက်ကြောင့်မို့အခုလိုရှင်းအမှန်နောက်မှဆက်နေအောင်တဆက်တည်းနေအောင်ရှင်းတမာတိနောက်တမာတိတွေဆက်နေအောင်ရှင်းတမာတိနောက်တမာတိဆက်တော့တမာတိတွေအားကောင်းမလားအားပေးမလားအားကောင်းပါဘူးဒီတမာတိတွေအားကောင်းတဲ့ခါကလာကြတော့ မြန်လေထက်မြက်လာမလားတုံ့သွားမလားထက်မြက်လာပါဘူး။ဉာဏ်တွေကထက်မြက်လာအဲ့လိုထက်မြက်လာတဲ့ခါကလာကြတော့မှအဲ့လိုအထူးပြုပြီးတော့အာယုစိုက်ပြီးတော့ရှုမှတ်တဲ့ခါကလာကြတော့ဟောအနိစ္စဒုက္ခအနတ္တအဲ့ဒီမှာရှုတိုင်းရှုတိုင်းရဲ့ရှုကအာယုရဲ့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်အကုန်လုံးသိလားအကုန်လုံးကိုအနိစ္စဒုက္ခအနတ္တဘောကြီးဖြစ်မှုပြမှုမပြတ်နေစေလို့ဆင်းရဲတာကိုယ်လူတိုင်းမဖြစ်လို့ အဆုံးရတဲ့အနတ္တသဘောတွေအဲ့ဒါတွေကိုပိုင်ပိုင်နိုင်နိုင်ကြီးသိလာတယ်။အဲ့လိုပိုင်ပိုင်နိုင်နိုင်ကြီးသိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်သင်္ခါရုပ္ပကဉ္စကုသွားတယ်။ဘာဉ္စကုသွားလဲ။သင်္ခါရုပ္ပကဉ္စ။သင်္ခါရုပ္ပကဉ္စ။ဒါပေမဲ့တော့ဒီပရိနိဗ္ဗာန်ဉာဏ်ကလွယ်လွယ်လေးနဲ့တော့လွတ်လာမှာမဟုတ်ဘူးနော်။အထူးကိုပဲတခြားအချိန်တွေစူးစမ်းတာထက်သူကထူးပြုပြီးအကျိုးစားရအောင်။ကျိုးစားပါလိမ့်မယ်။ဝေဒနာတွေကလည်းပဲစအထုစလို့ တစ်ပေါ်ပြန်ပေါ်လာဝေဒနာပြင်းပြင်းထန်ထန်ကြီးတွေဖြစ်ပေါ်လာသို့တော့ဒီကအမှတ်ကိုဆက်နေအောင်မှတ်တယ်လို့တတိယသမารိကကြီးကောင်းတော့ကရှုတိုင်းရှုတိုင်းဟာပြင်းထန်တဲ့ဝေဒနာအကြီးစားဝေဒနာကြီးတွေနဲ့ရှုမှတ်လိုက်ရင်ကြောက်ပြသွားဒါတွေကိုဖြစ်ဖြစ်သွားတယ်ဒါတွေကိုတွေ့လာတယ်အဲ့ဒီကနေမှဆက်ဆက်ရှုရင်းနဲ့ခုမမြဲတာဆင်းရဲတာအဆိုးမရတာဒီသဘောတွေကိုပိုင်ပိုင်နိုင်နိုင်သိပြီးတော့အဲ့ဒီမှာဒီကလူတွေကဉာဏ်နဲ့ရောက်ပါတယ် ဒီဉာဏ်ရောက်ပြီဆိုရင်သင်္ခါရုပ္ပတဉာဏ်ရောက်ပြီဆိုရင်တော့အထူးကိုသိမှုသွားမယ်သိုးတော်ကလိုပြင်းပြင်းထန်ထန်ကျဉ်းကျဉ်းထန်ထန်ကြီးမဟုတ်တော့အထူးကိုသိမှုသွားပြီဘုန်းကြီးတို့ယောဂီများအထုနေရတာအလုံးကိုကောင်းတယ်ကောင်းလိုက်တာမှအလုံးကိုကောင်းတယ်ကောင်းလာတာမှမှတ်စရာအာယုံနဲ့ရှာစရာမလိုဘူးအချို့ကပြောကြတယ်နိတရားကြီးတပည့်တော်အမှတ်တွေကောင်းလိုက်တာဗျာ မဆရာကြီးကမှတ်နေရင်မှတ်နေရင်တခါလည်းတဖြည်းဖြည်းသေးသေးသေးသေးပြီးပြောက်သွားတယ်မဆရာကမရှိတော့ဘူးဒါပေမဲ့ဒီသင်္ခါရဝိကဉာဏ်ကမဆရာမပြောက်ဘူးရှိတယ်အဲ့ဒါကိုရှားစရာမလိုရင်းနဲ့သိတယ်အကုန်သိတယ်ဘာမှကြောက်ကြပြုပြရလို့စရာမလိုအဲ့ဒီသင်္ခါရဝိကဉာဏ်ဖြစ်ပုံကိုတော့မလဲဖန်မှာဆက်ပြီးတော့ဟောရအောင်ဒါကြောင့်ချိန်ပြည့်သွားပြီနော်ဒါကြောင့်ဘုန်းကြီးတို့ယောဂီများတတိဦးစီးတဲ့စိတ်ကလေးနဲ့ ပြုပြုပြီးတော့တတိအဆောင်ရှောက်လေးထားပြီးတော့၆ဒွါရကပေါ်သမျှအာယုန်တိုင်းကိုမလွတ်အောင်ရှုမှတ်အထုခြင်းအပြင်ကံမေစံကြပြန်ပါလာဌိနာမိတပုပ္ပစ္စပုဂ္ဂုဇာဝိသိကိစ္စဆိုတဲ့ဒီနိဝရဏတရားတွေကိုပယ်နိုင်ပြီးတော့အရိယာဝါဒအရိယာတို့ရဲ့စံအိမ်ထဲမှာနေနိုင်တဲ့ဝိရုယောဂီသူတော်စင်များဖြစ်ကြပါစေ။ ဘယ်ဆုနဲ့ပြည့်စုံအောင်လို့ရှင်မရတာသာဓုသာဓုသာဓု